နှစ်2565ခုနှစ်ခောဇာတက္ကတိ1383ခုအတော်လာပြည့်တော်5ရက်ပေါ့တို့ဒကာကြီးတွေဒကာမကြီးတွေရှိတော့အဲ4ရက်ပေါ့ခရစ်နှစ်2021ခုဒီဇင်ဘာလ23ရက်တို့ဒကာကြီးတွေဒကာမကြီးတွေရှိတော့22ရက်ပေါ့အကြာသာပရိနိမှာ ဟောကြားအပ်သောဝိပဿနာလုံးပင်တရားအဲတကားကြီးဘယ်နှကြိမ်မြောက်ဖြစ်ပြီတော့69ကြိမ်မြောက်ပါဗျာ69ကြိမ်မြောက်ဝိပဿနာလုံးပင်တရားအဲ69ကြိမ်မြောက်ဝိပဿနာလုံးပင်တရားကိုမဟောကြားမနာကြားကြသေးမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင် တို့တကားကြီးတွေတကမာကြီးတွေအားလုံးကလည်းဘုရားရှင်ဂုံရင်ကိုစွာအားရှိသလောက်စိတ်ဝယ်ထုံပြီးတော့ဘုရားနှုတ်တရိဘာဝနာပွားများရင်းနဲ့ယူသည်စွာ နာယူကြအောင်စို့ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိဟတံဒါဂရံ အထာဘိကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမက္ကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောအစီပွားကိုလိုလာတောင်းတကြကုန်သောစိတ်သာမြတ်သူနတ်လူမြမတတ္တဝါတို့ဤဇွေရလည်းဖြစ်တော်မူထသော ဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာဒိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိယောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ဖုံဉာဏ်မြင်တုံအောင် ပြုတံပညာဝိဇ္ဇာတိဟုသောမိုက်တရားကို အရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသောအထာဘီကာမလူနာမြမတတဝတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတဝဟံ လူနာမြမတတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစည်းစိမ်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်သော ကာရုဏီကံလူနာမြမတတ္တဝအမြသနာจิตကင် မာကရုဏာတော်ရှင်လည်းပြတော်မူထသော အကံဇာတိယဇာပါရမီဘုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တည်းအပြစ်သို့ရောက်တော်မူထသော အနန္တညာနံသဗ္ဗိညောတညာနာဇာတာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်ပေတရှင်တော်မြတ်ဖရာကိုအဟံတရားဟောတရားနာ အမိမကောဖရာတပည့်တော်သည်ဝန္ဒာမိ တတ္တယုကျိုးမှန်ဆွဲချိုး၍ရှိခိုးကြတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရားကဲဦးဇင်းကဟောကြားလာတာ ဝိပဿနာလုံပင်တရားအနေနဲ့69ချိန်မြောက်ရှိလာပြီပေါ့အဲ့တော့ဒီဝိပဿနာလုံပင်တရားမှာတော့ဦးဇင်းတို့အထူးသဖြင့်ဒီဝိသုဒ္ဓိ9ပါးကိုဥတည်ပြီးတော့ဟောလာတော့အဲ့တော့ဒီဝိပဿနာတရားကိုတကယ်ကိုမိမိတို့တန်တန်မှာတခါတည်းဝိပဿနာဉာဏ်နဲ့ရင့်တန်တဲ့အထိပွားများအထောက်ကြမယ် ပွားများအားထုတ်လိုတယ်နိဗ္ဗာန်ကိုလည်းဒီဘဝဒီခန္ဓာမှာပဲစွန့်နိုင်ရင်ဒါကိုယ်ပိုင်သမာဓိဋ္ဌိဉာဏ်ပညာနဲ့မျက်မှောက်ပြုကျင်ကြတယ်ဆိုတဲ့သူတော်ကောင်းတွေအတွက်ပေါ့အာဝိတ္တုခုနှစ်ပါးဆိုတဲ့ကျင့်စဉ်တရားသည်ဒါတကယ်ကိုဒါဖြည့်ကျင့်ရမယ်ဒါကျင့်စဉ်တစ်ခုဖြစ်တယ်အဲဒါမှဦးဇင်းတို့ ခုလောက်ဆိုရင်တော့တို့တကကြီးတွေတကမာကြီးတွေတော်တော်လေးတော့နားရတော့ဝါလောက်ပါပြီအဲနံပါတ်1ဖြစ်တဲ့သီလဝိတ္တုတ္တိဒါမိမိတို့တန်တန်မှာဖြစ်ခြင်းရမှာဖြစ်တယ်။သီလဝိတ္တုတ္တိပြီးတဲ့အခါဒိဋ္ဌိဝိတ္တုတ္တိဟောဒိဋ္ဌိဝိတ္တုတ္တိဘိုင်းမှာလဲဥပ္ပဇရာအပနာဆိုတဲ့တနည်းအားဖြင့်ကာမဝဇရသမာဓိနဲ့ဇန်သမာဓိလို့ခေါ်တဲ့သမာဓိနှမျိုး တမျိုးမျိုးရောက်ဒါမိမိတို့ကြိုးစားအထောက်ကြရမယ်။ဟောပြီးတဲ့အခါသုံးခုမြောက်ဖြစ်တဲ့ထိုတမာတိကိုအခြေခံပြီးဒိဋ္ဌိဝိတ္တုကိုကုရမှာဖြစ်တယ်။ဟောဒိဋ္ဌိဝိတ္တုဘိုင်းမှာတော့ယုံနံပရမတရားတို့၌ဉာဏ်မြင်၏စင်ကြယ်ခြင်းလို့ဆိုသည့်အတိုင်းအယုတ်တရားနံတရားတွေကိုပရမတ္တဉာဏ်မြင်စိုက်သည့်တိုင်အောင်တံပွားများအထောက်ကြရမယ် ပြီးတဲ့အခါကျမှပစ္စယပရိကဉာဏ်ရရှိရတဲ့အတွက်တဆင့်တက်ပြီးတော့ကြိုးစားအားထုတ်ရမယ်။အဲလိုကြောင်းကြိုးဆက်နေမှုပစ္စယပရိကဉာဏ်ကိုရတဲ့သူတော်ကောင်းသည်ကံနဲ့ကံအကျိုးတရား၌ယုံမှမှုတွေကိုကျော်လွှားလွန်မြောက်နိုင်တဲ့ဉာဏ်မြင်၏အစဉ်ကျခြင်းလို့ခေါ်တဲ့ကင်္ခာဝိတရဏဝိတုဒ္ဓိနဲ့ပြည့်စုံမှာဖြစ်တယ်။အဲလိုဒီဒိဋ္ဌိဝိတုဒ္ဓိနဲ့သီလဝိတုဒ္ဓိ ကင်္ခာဥဒနာဝိတုဒ္ဓိလို့ခေါ်တဲ့ဝိတုဒ္ဓိနှစ်ပါးနဲ့ပြည့်စုံရင်ဒါညာတပရိညာကံမှာတည်တင်တည်တိုက်တဲ့တရားတွေကိုဒါပြည့်ပြည့်စုံစုံနဲ့ဒါသိပြီထိုကားကြမှာငါးခုမြောက်ဖြစ်တဲ့မက္ကမက္ကညာနာတဒနာဝိတုဒ္ဓိကိုကူရမှာဖြစ်တယ်မကမကညာနာတဒနာဝိသုဒ္ဓိပိုင်းမှာတော့မဟုတ်သည်မဟုတ်သည်နာဉာဏ်မြင်ခြင်းစင်ကြယ်ခြင်းလို့ဆိုသည့်အတိုင်းနာ၃ခုမြောက်နဲ့၄ခုမြောက်ဖြစ်တဲ့ ဒိဋ္ဌိဝိတုဒ္ဓိနဲ့ကင်္ကာဥဒရဏဝိတုဒ္ဓိအရာသိသိခဲ့တဲ့ရုပ်တရားနံတရားအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုစတင်ပြီးတော့ဒါဝိပဿနာဉာဏ်နဲ့လက္ခဏာကြီးသုံးတန်တင်ပြီးတော့အရှင်ဘောသုံးသက်ရမှာဖြစ်တယ်။ဒါကိုတော့သမတနာဉာဏ်စပြီးတော့ဝိပဿနာပွားများအထောက်ရမှာပေါ့။မိတကဥရိယပယဉာဏ်တစင်တယ်လို့ ဥရိယဗျာဉာဏ်အနုပိုင်းတိုင်အောင်ကတော့ဒါမက်ကမက်ကဉာဏအတ္တနာဝိသုဒ္ဓိမှာကျုံဝင်နေပြီးတဲ့အခါဝိပဿနာဉာဏ်ညူးကြောင်းတွေကိုမိမိတို့ကကျော်လွှားလွန်မြောက်နိုင်ခဲ့လို့တဆင့်တက်ပြီးတော့ဥရိယဗျာဉာဏ်အရင်ပိုင်းကိုရောက်မယ်ဆိုရင်ထိုဥရိယဗျာဉာဏ်အရင်ပိုင်းကနေပြီးတော့ဟိုအနုလောမဉာဏ်တိုင်အောင်သောအထက်ပိုင်းဝိပဿနာဉာဏ်တွေကတော့6ခုမြောက်ဖြစ်တဲ့ပရိပဒဉာဏတတနာဝိတ္တုတ္တိ ကျင့်ခြင်း၌ဉာဏ်အမြင်ဤစင်ကြယ်ခြင်း6ခုမြောက်အဲ့လို6ခုမြောက်ဖြစ်တဲ့ပြိပဒဉာဏတဒနာဝိတ္တုဒီပိုင်းအရာထိုတပိုင်းဝိပဿနာဉာဏ်တွေကိုမိမိတို့စနစ်တကျအကျဉ်းဉာဏ်ကြိုးကိုပွားများအားထုတ်နိုင်ခဲ့၏ထိုရင့်ကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာဒါမဉဏ်ဘုံဉဏ်ပေါ်မယ်ပြစ္ဆောကနာဉာဏ်တွေရမယ်ထိုမဉဏ်ဘုံဉဏ်နဲ့ပြစ္ဆောကနာဉာဏ်ပေါ့အထူးသဖြင့်မဉဏ်ဘုံဉဏ်တွေကအနိဗ္ဗာန်ကိုအာယုံပြုမှာပေါ့ အဲအဲ့ကြရင်တော့ဒါဟုတ်မိမိတို့လိုလားတောင်းတအပ်တဲ့နိဗ္ဗာန်ကို ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ပြီလို့ခေါ်ရတဲ့ခုနှစ်ခုမြောက်ဖြစ်တဲ့ညာနာတတနာဝိတ္တုဒ္ဓိနိဗ္ဗာန်ဉာဏ်မြင်ကြီးစင်ကြယ်ခြင်းဆိုတဲ့ညာနာတတနာဝိတ္တုဒ္ဓိ ਨੇ ဒါပြည့်စုံမှာဖြစ်တယ်အဲ့တော့ခုနှစ်ခုမြောက်ဖြစ်တဲ့ညာနာတတနာဝိတ္တုဒ္ဓိအယမဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွက် အောက်အောက်ဖြစ်တဲ့နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိပိုင်းမှာမိမိတို့ကကိုယ်ကျင်တရားတွေကိုဖြူဖြူစင်စင်နဲ့ဒါဖြစ်ချင်းကြရမယ်။ဟောသီလတိဥတော်မြေပေါ်မှာအခြေတည်သီလကို အခြေခံပြီးတော့ဒိဋ္ဌိဝိသုဒ္ဓိလို့ခေါ်သီလစိတ်ဓာဝိသုဒ္ဓိလို့ခေါ်တဲ့ဒုတိယမြောက်ဒါဝိသုဒ္ဓိကိုဖြည့်ခြင်းရမယ်။ဟောစိတ်ဓာဝိသုဒ္ဓိနဲ့ပြည့်စုံပြီဆိုတော့မှအခုဦးဇင်းတို့ဟောလက်စဖြစ်တဲ့တတရမြောက်ဒိဋ္ဌိဝိသုဒ္ဓိကိုသွားရမှာပေါ့ အဲ့တော့အဲ့ဒီဒိဋ္ဌိဝိတ္တုဒ္ဓိဘိုင်းပေါ့အခုဟောလက်စားကတော့ဒိဋ္ဌိဝိတ္တုဒ္ဓိဘိုင်းသို့တော်ဦးဇင်းတို့လေးခုမြောက်ဖြစ်တဲ့ကင်္ဃဝိဒနာဝိတ္တုဒ္ဓိဘိုင်းကတော့ပြောခင်ပြီးပြီပေါ့အဲ့တော့အခုဦးဇင်းတို့ဟောလက်စားကတော့လေးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုဒ္ဓိဘိုင်းမှာယုတ်တရားနံတရားတွေကိုလက္ခဏာရတ္တပစ္စုပ္ပတံပရတ္တံအရာပါဒါမျိုးလို့ရှုပွားသုံးတတ်တဲ့အပိုင်းပေါ့အဲဒါယုတ်ပရမတရားနံပရမတရားတွေကို လက္ခဏာရတ္တပြစ္စုပ္ပဒံပဒဒံလို့ခေါ်တဲ့လေးဘက်လေးလံပေါ့ဒါလဲပြီးတော့ရှုပွားသိသိချင်းဆိုတဲ့အပိုင်းပေါ့အဲ့ပိုင်းကိုဦးဇင်းတို့ဆက်လဲပြီးတော့ဟောကြအနာကြကြရအောင်အဲ့တော့အဲ့ပိုင်းကိုဦးဇင်းတို့ဟောလဲစားကတော့ခန္ဓာ၅ပါးကနေပြီးခန္ဓာ၅ပါးနီးနဲ့ပေါ့ဦးဇင်းတို့ပြောခဲ့ကြတာနံပါတ်1ဖြစ်တဲ့ရူပခန္ဓာပိုင်းနံပါတ်2ဖြစ်တဲ့ဝေဒနာခန္ဓာ ဝိညာဉ်နဲ့ခန္ဓာပိုင်းပေါ့နံပါတ်3ဖြစ်တဲ့ဝေဒနာခန္ဓာပိုင်းအခုလက်ရှိကတော့ဦးဇင်းတို့ဒါ၄ခုမြောက်ဖြစ်တဲ့တင်ညက်ခန္ဓာပိုင်းကို ရောက်တာပေါ့အဲတင်ညက်ခန္ဓာပိုင်းကိုရောက်ပြီဆိုတော့တင်ညက်ခန္ဓာဆိုတာဦးဇင်းတို့ခန္ဓာ၅ပါးထဲမှာခန္ဓာ၅ပါးအစဉ်တိုင်းဖွဲ့ပြီးတော့ကြည့်မယ်ဆိုရင်ရုပ်တရားလုံးကရူပခန္ဓာအတိစိတ်က ဒါဝိညာဉ်နဲ့ခန္ဓာပြီးတော့ဉာဏ်နဲ့စေတသိက်ပေါ့အသိစိတ်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့စေတသိက်တွေရှိတယ်။အဲဒီစေတသိက်တွေထဲမှာဝေဒနာကဝေဒနာခန္ဓာ၊တင်ညာကတင်ညာခန္ဓာဝေနာတင်ညာမှာကျွင်းတဲ့ဒါစေတသိက်များကတော့သင်္ခါရခန္ဓာဆိုပြီးတော့ခန္ဓာ၅ပါးပေါ့။အဲဒီခန္ဓာ၅ပါးမှာယနေ့တင်ညာခန္ဓာပေါ့။အဲတင်ညာခန္ဓာကို တင်ရှုပွားတော့မယ်ဆိုတော့တရကိုအဖြစ်မိမိတို့နားလည်ထားရမှာကတင်ညာစေတသိက်ပဲတဲ့ဗါတဲ့တော့တင်ညာစေတသိက်ပါဖေဟာတင်ညာစေတသိက်တဲ့အဲ့တော့အဲ့ဒီတင်ညာစေတသိက်ကိုဦးဇင်းတို့စပြီးတော့ကဲလေ့လာကြရအောင်အဲ့တော့တင်ညာခန္ဓာလို့ခေါ်တဲ့တင်ညာစေတသိက်အဲ့ဒီတင်ညာစေတသိက်ဒီသူ့ရဲ့လက္ခဏာပေါ့ သူ့ရဲ့လက္ခဏာကဘယ်လိုသဘောရှိသလဲလို့ဆိုတဲ့အခါကျတော့သင်္ဇာနနလက္ခဏာတင်ညာတဲ့ဒါနံပါတ်1ပေါ့အဲ့တော့သင်္ဇာနနလက္ခဏာသင်္ဇာနနလက္ခဏာဆိုတာဘာပြောတာတုံးဆိုတော့အညောရွှေစသည်ပြသောအာယုံကို အမှတ်ပြု၍တည်ခြင်းမှတ်တည်ခြင်းလက္ခဏာပေါ့အဲ့တော့ဦးဇင်းတို့ဟိုးရှေ့တုန်းကနံကမ္မထမ်းပိုင်းမှာတော့ တင်ညာသည်ဝိညာဉ်သည်ပညာသည်ဆိုပြီးဒီလိုလေးပြောခဲ့တာပေါ့အဲ့ဒါလေးကိုပြန်ပြီးတော့အမှတ်ရရင်တော့ဒီနေရာမှာပို့ပြီးတော့ဟိုနားလဲရလွယ်တာပေါ့အဲ့တော့တင်ညာသည်လည်းအာယုံကိုသိတယ်ဝိညာဉ်သည်လည်းအာယုံကိုသိနောက်တစ်ခါပညာသည်လည်းအာယုံကိုသိသို့တော့သိပုံလေးတွေကတော့မတူညီကြဘူးတစ်ခုနဲ့တစ်ခုကွဲပြားကြတယ်ဆိုတဲ့အပိုင်းအဲ့တော့ဦးဇင်းတို့ဒီမှာပြန်ပြီးပြောမယ်ဆိုရင်တင်ညာသည် ရဲ့သူကတဘာဝလက္ခဏာကိုပြောပါဆိုရင်အညောရွှေစသည်ပြသောအာယုံကိုအမှတ်ပြု၍သိခြင်းလက္ခဏာအဲ့တော့လွယ်လွယ်ပြောရင်တော့အာယုံကိုမှတ်သားခြင်းအာယုံကိုမှတ်သားခြင်းအပြင်သိခြင်းသဘောလို့တလို့မှတ်ရမယ်အဲ့တော့တင်ညာတိအာယုံကိုမလုပ်လေဆိုတော့နံပါတ်1မှတ်သားတယ်တဲ့အာယုံကိုမလုပ်တော့အာယုံကိုမှတ်သားခြင်းပါဗျာ အာယုံကိုမှတ်သားခြင်းအာယုံကိုမှတ်သားခြင်းအပြင်သူလည်းအာယုံကိုသိတာပဲအဲအာယုံကိုသိတယ်လို့ဒီလိုနားလည်ထားရဒါတင်ညာပေါ့အဲ့တော့ဒီညမှာအာယုံကိုသိတယ်ဆိုတာခုနပြောသလိုပဲဒီအယောင်ပေါ့အာယကာလဟို ရူပါယုံကိုယူမယ်ဆိုရင်အယောင်နောက်တစ်ခါတတ္ထာယုံကိုယူမယ်ဆိုအတန်အစသည်အပြင်မှာအယောင်တို့အတန်တို့နောက်တစ်ခါအနတ်တို့အရသာတို့ ဒီလိုမျိုးပေါ့သူဆိုင်ရာဆိုင်ရာအာယုံကိုတိသွားခြင်းသဘောပေါ့အဲသို့တော့တိတယ်ဆိုတဲ့အပိုင်းမှာသူကမှတ်သားသောအပြင်တိတယ်အဲ့တော့ဦးဇင်းတို့ဆိုကြပါစို့ပစ္စည်းတစ်ခုကိုကိုကကြည်လိုက်တယ်အဲတင်ညာနဲ့ဘယ်လိုတိလိုက်တော့ဆိုပစ္စည်းတစ်ခုကဆိုကြပါစို့ပစ္စည်းတစ်ခုကိုကြည်လိုက်လို့ရှိရင်ဟောဒါကတော့အဝါရောင်ပဲဒါကတော့အနီရောင်ပဲဒီလိုလဲတိနောက်ကပစ္စည်းတစ်ခုကိုမြင်လိုက်တာနဲ့ ဩဒါကတော့အရှိတယ်ဒါကတော့ဒူတယ်အာဒါကတော့ဝိုင်းတယ်ဒါကတော့လေးတောင်ပဲဒီလိုပေါ့အဲ့တော့ဇလိုရင်းကတော့သူကဒီတင်ညာနဲ့တည်တဲ့အပိုင်းမှာဟိုနောက်ဦးဇင်းတို့ကနရတ္တဆိုတဲ့လုပ်ငန်းကိစ္စတို့ပြစ္စုပတ္တန်ဆိုတဲ့အပိုင်းကြရင်တော့ဥမာလေးတွေနဲ့ပို့ပြီးတော့ကိုယ်ကွယ်ပြားပြားသိရတာပေါ့အဲ့တော့ဒီနေရာမှာမှတ်ထားရမှာကသူကဒီပညာအတိုင်းပဲသူသိတယ် အမြင်ကမြင်မြင်ကမြမတ်တာပေါ့ကြားကြားကမြမတ်တာကြားတာကိုကြားတဲ့အတိုင်းပဲသိလိုက်တယ်ထိုးထိုးထွင်းထွင်းနဲ့ဒီလိုသိတာမဟုတ်မြင်မြင်ကမြမတ်တာပဲသူသိလိုက်တယ်အဲထိုးထိုးထွင်းထွင်းနဲ့ကွယ်ကွယ်ပြားပြားသိတာမျိုးတော့မဟုတ်ဘူးနာန်နာန်ကမြမတ်တာပဲအရသာလည်းသိသိကမြမတ်တာပဲအတွေ့အထိအာယုံကိုလည်းတွေ့တွေ့ကမြမတ်တာအတွေ့အထိထိထိထိထိတဲ့သဘောမျှတာသိသူက ထိုးထိုးထွင်းထွင်းနဲ့ကွဲကွဲပြားပြားတော့သိနိုင်တဲ့သဘောမရှိဘူးအဲဒါကြောင့်မလို့သူ့ကိုတင်ညာကိုဦးဇင်းတို့ဗမာလိုဘာသာပြန်တဲ့အခါကျတော့ဒါမှတ်သားခြင်းလို့ပြန်တယ်အဲသို့တော့တင်္ဇာနနာတိတင်္ဇာနနာလက္ခဏာတင်ညာဆိုတော့မှတ်သားတယ်မှတ်သားသောအပြင်သူသိတယ်ပေါ့အဲ့တော့သူ့ကိုသိတယ်ဆိုတာလေးတော့တခုပေါ့မှတ်တော့မှတ်သားတယ်သို့တော့မှတ်သားသောအပြင်သိတယ်ပေါ့အဲ့တော့သူကတော့တွဲနေတာပေါ့ အဲ့တော့အချုပ်ကပြန်ပြောမယ်ဆိုခုနပြောသူသင်္သာနနာသူကမှတ်သားခြင်းသဘောလက္ခဏာဗါတဲ့တော့မှတ်သားခြင်းသဘောလက္ခဏာပါဗျာမှတ်သားခြင်းသဘောလက္ခဏာဒီတင်ညာပဲလို့တလူနားလဲထားရဟောပြီးတဲ့အခါကျတော့ဒုတိယပေါ့သူကလုပ်ငန်းကိစ္စပေါ့အဲသူကလုပ်ငန်းကိစ္စကိုသွားလိုက်တဲ့အခါကျတော့ပစ္စာဘိညာဏရတ္ထာတဲ့ဟောသူကလုပ်ငန်းကိစ္စကျတော့ပစ္စာဘိညာဏရတ္ထာ ရှေ့အမှတ်ဖြင့်နောက်ထပ်တည်ခြင်းလို့တလုံးဘာသာပြန်ပစ္စာပညာနာပစ္စာအဲ့ဒါရှေ့အမှတ်ဖြင့်နောက်ထပ်တည်တာပစ္စာပညာနာနောက်ထပ်တစ်ဖန်တည်တယ်အဲ့တော့ရှေ့ကမှတ်ထားတော့တင်ညာဒီအာယုန်တစ်ခုကိုသူ့ရဲ့ကိုယ်ပိုင်လက္ခဏာတုံးကသူကမှတ်သားတယ်ကိုသူ့ရဲ့လုပ်ငန်းကိစ္စလည်းကြာကောရှေ့ကမှတ်သားတဲ့အတိုင်းတဲ့အဲသူကနောက်ထပ်ထပ်ထပ်ပြီးတော့တည်တာအဲ့တော့ဦးဇင်းတို့ဗာနဲ့ဥမာပေးထား တုံးဆိုတော့ဒီလက္ခဏာဘိုင်းကိုပေါ့ရတ္တဘိုင်းကိုပေါ့လုပ်ငန်းကိစ္စအပိုင်းကိုပုဏ္ဏသင်္သာနန္ဒပစ္စယနိမိတ်တကရဏရတ္တဓာရုအာတိတုတစ္ဆကတယောဝိယဆိုပြီးတော့ဒီလိုဒါဥပမာပါထုတ်ပြီးတော့ပြတာပေါ့အဲတော့သူက ရှိရှိကနေပြီးတော့သိထားတယ်ရှိရှိကနေမှတ်ထားတဲ့အတိုင်းနောက်ထပ်ထပ်ပြီးတော့သိတာတဲ့အဲသိတဲ့အခါမှာဘာနဲ့တူတော့ဆိုတဲ့အခါကျတော့ လက်သမစသည်တို့ဤတစ်သားဘုံ၌ဒါမှတ်သားဘုံကဲ့သို့ပဲအဲ့တော့ဒါကတော့တကကြီးတကမကြီးတွေဟိုရေပုံရပေါ့လေလက်သမလှုပ်တဲ့လူတွေဆိုရင်တော့ဒါလက်သမအကြောင်းကိုလေ့လာမှုတွေသူ့မော်ဂုခိကတော့ဟိုတွေ့ဘူးမြင်မှုတွေဆိုရင်ဒါနားလည်လို့ရတာပေါ့ဦးဇင်းတို့ဟိုတုန်းကဆိုလို့ရှိရင်တော့အဲ့ဒါလက်သမားတကာကြီးတွေတကာကြီးတွေတွေ့ပြီဆိုရင်နားမှာခဲတံလေးတခုတော့အများတန်းညှက်တာ ဦးဇင်းတို့ကန့်ငင်ကတော့ဘာလို့မှမသိဘူးအဲသူကခဲတံလေးတစ်ခုကိုနားမှာအမြဲတမ်းထိုးတာအဲလွယ်လွယ်ပဲသူကဆွဲပြီးတော့ခဲတံလေးယူလိုက်တယ်ကုနာသူတိုင်းနေရရှိတာသူတက်သားပေါ်မှာအမှန်သားပြူတာပေါ့အဲအဲ့ဒါအဲ့ဒီဘောပဲအဲ့တော့သူကဆိုလိုရင်းကဆိုကြပါစို့ဟိုတကားတစ်ခုပေါ့တကားတစ်ခုလှုပ်တော့မယ်ဆိုရင်သူကမှန်သားတာပေါ့တက်သားတွေကိုသူလိုတဲ့အတိုင်းဖြတ်တယ်အဲဖြတ်ပြီးလို့ရှိရင်ပထမဦးဆုံးသူကမလုပ်တယ်ဆိုတော့ဟိုဆိုဆိုကြပါစို့ ဟို၄တောင်ပေါ့လေဥမာဆိုကြပါစို့၄နှစ်လောက်၅နှစ်လောက်အသားတစ်ပိုင်းကိုအဲသူလိုချင်တဲ့ဥမာ၃ပေဆို၃ပေအဲ၆ပေဆို၆ပေ၈ပေဆို၈ပေသူအရင်ဖြတ်လိုက်ဖြတ်လိုက်ပြီးရင်မလုပ်တယ်ဆိုတော့သူရေပေါ်၄ဘက်လုံးထိုးရရေပေါ်၄ဘက်လုံးထိုးပြီးဆိုကြပါစို့တစ်ဖက်ကိုရေပေါ်ထိုးပြီးအဲ့လက်သမားကသူကဘာလုပ်တော့တခါကြီးလက်သမားမြင်မို့လားမြင်ဘူးပါတယ်ဗျာရေပေါ်ထိုးရေပေါ်ထိုးပြီးတဲ့ဘက်ကိုသူဘာလုပ်လိုက်တော့ မှတ်သားပါတယ်ဗျာဟုတ်တယ်ရေပေါ်ထုတ်ပြီးရင်သူကခဲချောင်းနဲ့ဆွဲပြီးတော့သူကအဲ့လိုသူချစ်ချင်တယ်လို့ပေါ့ဒါတယောက်နဲ့တယောက်တော့တူချင်မှာမဟုတ်မှတ်သားတစ်ခုပြုတ်လိုက်တာပဲအမှန်သားတစ်ခုပြုတ်ပြီးရင်သူနောက်တစ်ပတ်ထိုးတယ်ထိုးပြီးတာအတိတ်ဘက်ကဘာလုပ်တာတော့လို့ဦးဇင်းတို့ကမေးကြည့်တဲ့အခါကျအခုနောက်ပိုင်းပေါ့ဂျုံတဲ့အခါမေးကြည့်တဲ့အခါကျဒါရေပေါ်ထိုးပြီးပြီအချောပြီးပြီပေါ့နော်ဒီတစ်ဖက်ဒီအချောပြီးပြီလို့ဒါလိုသိချင်လို့သူကမှတ်လိုက်တယ်အဲ့လိုနဲ့လေးဘက်လုံးနဲ့သူမှတ်လိုက်တယ်လေးဘက်လုံးမှတ်ပြီးတဲ့အခါတခါဘာလုပ်တော့ ဆိုကြပါစို့သူကအထက်အောက်ရွေးပြီဒါကအထက်ပိုင်းဆိုသူသင်္ကေတပေါ့အဲစာနဲ့လည်းရေးရင်ရေးမယ်သူအမှန်သားနဲ့လည်းသူပေါ့ဒါကတော့အထက်ဒါကတော့အောက်ဒါကတော့အတွင်းဘက်ဒါကတော့အပြင်ဘက်စသည်အပြင်သူဒီလိုမှတ်တာမှတ်ပြီးတော့သူထွင်းနေရရှိထွင်းမယ်ပေါ့လေအတွင်းပြီးတော့ကတကားလည်းဒါကဟိုဘောင်ဆိုလဲဘောင်နောက်တကားဂျာတဲ့ကတန်းဆိုလဲတန်းပေါ့သူအမှန်သားနဲ့မှတ်မှတ်ပြီးတော့ထွင်းနေတာထွင်းတကားလည်းဖောက်တင်တာဖောက်ပေါ့လီးတင်တာလီးလီးပြီးပြီဆိုရင်အဲ့အမှန်သားအတိုင်းပဲသူအကုန်လုံး ပြန်ပြီးတော့တက်လိုက်တာပဲအမှန်သားတိုင်းအကုန်လုံးပြန်တက်တယ်တကားရွက်တစ်ခုဆိုကြပါစို့ဖြစ်ပြီးပြီးတော့တကားပေါင်းမှလည်းသူ့အမှန်သားနဲ့သူတက်တာပဲအဲ့တော့အဲ့နေရာမှာကြည်လိုက်လို့ရှိရင်သူကရှေ့ကအမှန်သားပေါ့ဥမာသူတခုချင်းမှတ်ခဲ့တယ်ပထမအဆုံးသူမှတ်တယ်ဒီတသားပေါင်းပေါ်မှာအဲ့သူမှတ်တာတဲ့ရှေ့ကအမှတ်သားအတိုင်းပဲတကယ်ပစ္စည်းတွေစုံသွားပြီပစ္စည်းတွေစုံသွားပြီဆိုတော့ပြန်တက်တယ်တက်တဲ့အခါကျတော့လေသူ့အမှတ်သားအတိုင်းတက်လိုက်တာပဲ အဲ့တော့ရှေ့ကသူမှတ်ခဲ့တဲ့အမှတ်သားကနောက်ထပ်တစ်ပံသူ့ကိုဟိုပြန်ပြီးသိစီတာပေါ့ဒါကတော့ဘာသူမှတ်ခဲ့တယ်ဒါကတော့အပေါ်ဒါကတော့အတွင်ဒါကတော့အောက်စသည်အဖြစ်ပေါ့ဒါကတော့အပြင်ဒီလိုမျိုးသိတာအဲ့တော့အဲ့လိုသိတဲ့အပိုင်းမှာခုနတင်စာတင်ညာသည်ပြစ္ဆဗိညာဏရတလို့ပြောတနည်းအားဖြင့်ပုဏ္ဏသင်္သနနာပစ္စယနိမိတ်တကရဏရတဆိုတဲ့အတိုင်းပေါ့အဲရှေ့ကနေပြီးတော့ ဟိုအမှတ်ဖြစ်နောက်ထပ်ထပ်ပြီးသိတာရှေ့အမှတ်ကြောင့်အော်ဒါကတော့အပေါ်လို့သိတာရှေ့ကတော့ तू မမှတ်ခဲ့ရင်မသိဘူးပေါ့အဲ့တော့ဒါကတော့ဒီတင်ညာခဲ့လုပ်ငန်းကိစ္စဒီရှေ့ကရှေ့အမှတ်ဖြစ်နောက်ထပ်ထပ်ပြီးတော့သိသိချင်းဟန်ဒါသူ့ရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာတော့တင်ညာကိုနည်းနည်းနားလည်ရမှာကတော့ဟိုဦးဇင်းတို့အထာကရာများမှာကြတော့တင်ညာကိုကုသလအကုသလအပြာကတာဆိုပြီးတော့ဒါလိုခွဲတယ်ပေါ့ အဲ့တော့ကုသလအကုသကုသိုလ်အကုသိုလ်အပြာကတပေါ့လေဒီလိုခွဲတဲ့အပိုင်းမှာဘာထပ်ပြီးတော့ပြောထားတော့ဆိုတဲ့အခါကျတော့တင်ညာကဦးဇင်းတို့တပ္ပစိတ်တံသာရဏစေတသိက်ထဲမှာပါတာပေါ့ဖတ္တဝေဒနာတင်ညာစေတနာဧကကရဇီဝိတ္တိမနတိကာလာဆိုပြီးတော့ဒီစေတသိက်တွေကတပ္ပစိတ်တံသာရဏစေတသိက်ထဲမှာပါတော့စိတ်ဖြစ်တိုင်းစိတ်ဖြစ်တိုင်းသူကလိုက်ပြီးတော့ဖြစ်တယ် စိတ်ပြတိုင်းစိတ်ပြတိုင်းသူကလိုက်ပြီးဖြစ်တဲ့အတွက်ကြောင့်စိတ်ဖြစ်ရင်တင်ညာဆိုတာသိနေမှာပဲအဲ့တော့စိတ်တော့ဖြစ်တယ်တင်ညာခန္ဓာတော့မရှိဘူးဆိုတာမရှိဘူးတင်ညာခန္ဓာတော့ဖြစ်တယ်စိတ်မရှိဘူးဆိုတာမျိုးလည်းမရှိနိုင်ဘူးစိတ်ဖြစ်ရင်တင်ညာခန္ဓာဖြစ်တယ်ပေါ့အဲ့တော့ကုသိုလ်အကုသိုလ်အပြာကတာဆိုတော့တကယ်တော့ကုန်းသွားတာပဲဟိုစတော့ဒီနန္တရားတွေကိုပေါ့ ဟိုခေါ်လိုက်တဲ့အခါကုစု အကုစုအပြကတာမှာဝိပက်စိတ်ဒီကရိယာစိတ်တွေကအပြကတာတဲ့အကျုံးဝင်တော့အကုစုအကုစုဝိပက်ကရိယာဒါကိုခြုံပြောရင်ကုစုအကုစုအပြကတာဆိုရင်သူကကုံသွားတာပဲအဲ့တော့စိတ်ပြင်တိုင်းတော့သူကလိုက်ပြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဆိုကြပါစို့အခုဦးဇင်းတို့ဟိုပြင်သတော်ရဝတီတဲကပေါ့ဥမာရူပါယုံ line လို့ခေါ်တဲ့စကုတော်ရဝတီကိုပဲပုံစံယူပြီးတော့ပြောကြစို့အဲစကုတော်ရဝတီကိုပုံစံယူပြောမယ်ဆိုခုနစကုတော်ရဝတီစဖြစ်တဲ့ မြင်သောတော်ရာဝဇံစကုဝိညာဉ်တံပရိတိုင်းတန်ရဏဟုတ်တော်ဇောခုနှစ်ကျင်တရားယုံပေါ့လေခြားတော်ရှိပေါ့အဲဒီလိုဒီစိတ်တခဏတိုင်းစိတ်တခဏတိုင်းမှာသူကရှိနေတာလေအဲ့တော့ဘယ်စိတ်ဘယ်စိတ်တခဏမှာရှိတဲ့တင်ညာကိုရှုရမှာလဲလို့မေးရင်တော့စိတ်တခဏတိုင်းမှာရှိတဲ့တင်ညာကိုပဲကိုကရှုရဘာဖြစ်လို့တုံးဆိုတော့ဟိုးဒီလက္ခဏာရတ္တပြစ္စုပတ္တံပရတ္တံပိုင်းမရောက်ခင်စပြီးတော့နန္တရားတွေကိုပေါ့တန္တတိကဏ ပြီးတဲ့အခါတမောကဏကိုဖြိုတဲ့အပိုင်းပေါ့အဲတမောကဏကိုဖြိုတဲ့အပိုင်းမှာတဲ့ကသူကတန်တတိကဏဖြိုတော့ကတော့ခုနစစ်တဲ့ကဏတိုင်းစစ်တဲ့ကဏတိုင်းကိုဒါကတော့ပြင်သာတော်ဟောဇံဒါကတော့စကုဝိညာဉ်ဒါကတော့တံပရိဆိုင်ဒီစိတ်တက္ကနာကတော့တဏိဒနာဒါကတော့ဟောတပနာဒါကတော့ပထမဇောဒုတိယဇောတတိယဇောစသည်အပြင် စိတ်ကတက္ခဏာတိုင်းစိတ်တက္ခဏာတိုင်းကိုကိုကိုပြပြသိခြင်းကဒါတန်တတိကနာကိုကျော်လွှတ်လွန်မြောက်သွားတာပဲတန်တတိကနာကိုဖြူနိုင်တာပဲဒီကနာကဒါဖုံးကွယ်ထားတာပေါ့ပြီးတဲ့အခါကျတော့အဲ့ဒီတန်တတိကနာကိုဖြူပြီးတဲ့အခါသမုဟကနာဖြူတဲ့အပိုင်းမှာတဲ့ကပြောချင်တာကဒီတင်ညာကိုယောဂီသူတော်ကောင်းကကောင်းကောင်းတော့သူကစိတ်တက္ခဏာတိုင်းမှာရှိတယ်ဆိုတာကိုနားလည်ခဲ့တယ်။ဘာကြောင့်နားလည်ခဲ့လဲဆိုတော့ခုနပင်သောတော်ရာဝဇန်အခိုက်မှာ ခုနပြင်သောရာဟိုဇန်းလို့လို့သိသွားပြီတန်တတိကနာပြိုပြီဒါပေမဲ့ပြင်သောရာဟိုဇန်းဆိုတဲ့အပေါင်းအစုကြီးအနေနဲ့သိနေလို့မရသေးဘူးအဲ့တော့သမုဟကနာကိုဖြိုရေးအတွက်ဆက်ပြီးတော့သူကခွဲချမ်းစိတ်ဖြာရတယ်ပရမတ္ထအတ္တသားတွေကိုအဲ့ဒီပိုင်းမှာလည်းကသူကဆိုကြပါစို့ပြန်တော်ရာဟောဇံအခိုင်မှာစိတ်စိတ္တေအတိစိတ်ဝိညာဉ်နဲ့တကွာစိတ်စိတ္တေဇတ်တလုံးရှိတယ်။အော်သူဒါကိုသိတယ်ပေါ့။အော်နောက်တက စကုဝိညာဉ်အခိုင်မှာအော်စိတ်စိတ္တေရှစ်လုံးရှိတယ် အဲဒါကိုလည်းသူကသိအဲ့တော့အဲ့မှာစိတ်တခဏတိုင်းစိတ်တခဏတိုင်းမှာခုနစိတ်ဒီကိုသိမယ်ထို့တူပေါ်လေးတံပရိဆိုင်တန်ရဏပြီးတော့ဟုတ်တော့ဟိုဇောရောက်တော့လဲထို့တူပဲကုစုဇောမြန်ဖြစ်ခဲ့လို့ရှိရင်ခုန30နဲ့နှစ်33 34စသည်အပြင်ဖြစ်နိုင်တယ်အဲဒီခါလေးမှာတော့35အထိလည်းဖြစ်တာရှိတာပေါ့ဥမာမေတ္တာဇန်နေလို့ဆိုမေတ္တာတစ်လုံးတိုးတော့အဲဒီလိုမျိုးလဲ35ဒီမေတ္တာကရုဏာတို့လို့ဟိုဇန်မျိုးတွေရခဲ့လို့ရှိတယ်35အထိဖြစ်နိုင်တာပေါ့ နောက်တစ်ခါအကုသိုလ်ဆိုလဲဆိုတူပဲမှာလောဘဆိုလို့ချင်း18 19 20စသည်အပြင်ပေါ့ဒေါသလောဘမှာလဲခုနလောဘဒိဋ္ဌိစသည်အပြင်အဲ့ဒီမှာသူစိတ်အည်အတွက်တွေကိုစိတ်နဲ့တကွာတော့စေတသိက်အည်အတွက်တွေကိုယောဂီသူတော်ကောင်းကသမုဟကဏပြူရေးအတွက်ကိုကွက်ကွက်ပြပြနဲ့ရှုရတယ်။အဲ့လိုရှုခဲ့တဲ့အပိုင်းမှာတဲ့ကစိတ်တက္ခဏတိုင်းစိတ်တက္ခဏတိုင်းမှာတော့ဒီတင်ညာလို့ခေါ်တဲ့အခုတူဦးဇင်းတို့တင်ညက်ခန္ဓာပေါ့လေ။ အတင်ညာစေတသိက်ကရှိနေတယ်ဆိုတာကိုယောဂီကနားလည်တယ်အဲ့တော့ဒီအပိုင်းကိုရောက်လို့တင်ညာကို ရှုပြီးတင်ညာကိုရှုပြီးဆိုတဲ့အခါမှာအဲ့ဒီစေတက္ကနာတိုင်းစေတက္ကနာတိုင်းမှာရှိတဲ့တင်ညာပါပဲအဲ့တော့စေတက္ကနာတိုင်းစေတက္ကနာတိုင်းမှာရှိတဲ့တင်ညာကိုပဲရှုရမှာပဲအဲ့တော့သို့တော်မိမိကခုနစေတက္ကနာကိုပိုင်းခြားပြီးဒီပင်သောရတော်ဇံခိုင်မှာရှိတဲ့တင်ညာအဲ့ဒီတင်ညာကိုခုနလက္ခဏာတတပြစ္စုပတ္တံပရတ္တံဒါလိုရှုအော်နောက်တကမြတ်စွာဘုရားပြီးတော့သကုဝိညာဉ်ခိုင်မှာရှိတဲ့တင်ညာ အတံပရိဇိုင်းခိုင်မှာရှိတဲ့တင်ညာစသည်အပြင်ပေါ့ဓာရကိုကွာပြီးတော့အာယုံကတော့ဟိုမတူညီဘူးပေါ့ဓာရအလိုက်ပေါ့အဲ့လိုပုံစံနဲ့ရှုရမှာပဲရှုလိုက်တဲ့အခါကျတော့အခုဒီမှာအခုလက္ခဏာပြီးတဲ့အခါပေါ့အခုဒီရတ္တဆိုတဲ့လုပ်ငန်းကိစ္စကိုပြောနေတဲ့အခါအဲ့ဒါပဲသူကရှေ့ကတင်ညာနဲ့ထက်ခါထက်ခါရှေ့ကမှတ်သားမှုကကျေစုပြုတာရှေ့ကမှတ်သားမှုကကျေစုပြုတော့နောက်ထပ်သူကဒီရှေ့ကမှတ်သားမှုအတိုင်းပဲသူကတည် အဲ့တော့ဒကာကြီးတွေဒကာမကြီးဒီနေရာမှာတစ်ချက်ရပ်ပြီးတင်ညာသည်သူကလုပ်ငန်းကိစ္စကခုနရှေ့အမှတ်ပြင်နောက်ထပ်တည်ခြင်းဆိုတဲ့အပိုင်းလေးကိုဒကာကြီးတွေဒကာမကြီးစဉ်းစားကြည့်ကြရအောင်အဲ့တော့တင်ညာသည်တတ္တဝါတွေအပေါ်မှာများစွာမှာသူကအကျိုးသက်ရောက်မှုဒါရှိတာပေါ့အဲ့တော့ဒီတင်ညာပေါ်မူတည်ပြီးတော့တတ္တဝါတွေဒီကုသိုလ်တရားတွေလည်းတိုးဝါနိုင်တယ်အကုသိုလ်တရားတွေလည်းတိုးပွားနိုင်တယ် အကုသိုလ်တရားတွေလည်းပဲတင်ညာပေါ်မူတည်ပြီးတော့အာယုန်တစ်ခုကိုရှေ့ကမှတ်သားထားတယ်အဲ့ဒီမှတ်သားမှုကိုမူတည်ပြီးတော့ခုနအကုသိုလ်တရားတွေဖြစ်နိုင်တယ်အာယုန်တစ်ခုကြုံကြတဲ့အခါတို့တူပဲအဲ့ဒီမှတ်သားမှုကိုအခြေတည်ပြီးအာယုန်တစ်ခုနဲ့ဂျုံတိုင်းဂျုံတိုင်းရူပါယုံပဲဖြစ်ဖြစ်တတ္ထာယုံပဲဖြစ်ဖြစ်အစင်းပဲဖြစ်ဖြစ်အတန်ပဲဖြစ်ဖြစ်အနတ်ပဲဖြစ်ဖြစ်အရသာပဲဖြစ်ဖြစ်အတွေ့အထိပဲဖြစ်ဖြစ်ဓမ္မသဘောတရားတွေနဲ့ပဲဖြစ်ဖြစ်အကုသိုလ်လည်းဖြစ်နိုင်တယ်အကုသိုလ်လည်းဖြစ်နိုင်တယ် ဒါဆိုကြပါစို့ဦးဇင်းတို့ပုဂ္ဂိုလ်တဦးတယောက်ကပုဂ္ဂိုလ်တဦးတယောက်ပေါ့လူလူချင်းစုံညကြုံညလဲဆိုတော့ဒီပုဂ္ဂိုလ်ကိုမှတ်ထားလိုက်တယ်အဲဒီပုဂ္ဂိုလ်ဒီလူကောင်းလူတော်ပဲလို့မှတ်ထားလိုက်တယ်ဒါတင်ညာကမှတ်လိုက်ပြီအဲတင်ညာကမှတ်လိုက်ပြီဆိုအဲရှေ့ကရှေ့ကမှတ်ခဲ့မှတ်ခဲ့တယ်ဒီတင်ညာကသူကထက်ကတက်ကသူက နောက်ထပ်တပံသိစီတယ်ဆိုကြည်သူပြုတာပေါ့နောက်ကြုံတိုင်းကြုံတိုင်းဒီလူနဲ့စုံတိုင်းစုံတိုင်းထက်ခါထက်ခါသူကဟိုသိစီတယ်ဘလို့သိစီတော့လူတော်ပဲလူကောင်းပဲလို့ဒါလိုမှတ်ထားတယ်အဲ့တော့ဒီတင်ညာကရှေ့ကလူတော်ပဲလူကောင်းပဲလို့ဒါလိုမှတ်လိုက်တဲ့အတွက်ကြောင့်နောက်ထပ်သူကကျေးဇူးပြုပြီးနောက်ထပ်တစ်ခါဒီပုဂ္ဂိုလ်နဲ့စုံပြီးဆိုရင်အဲ့ပုဂ္ဂိုလ်အပေါ်မှာခုနလူကောင်းပဲလူတော်ပဲဆိုတဲ့အတိကသူကဥစွာပထမရောက်တယ် အဲ့တော့ဆိုလိုရင်းကအဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့ခုနပြောသလိုပေါ့မကျေနပ်ချက်တွေအလိုမကျမှုတွေဒါမဖြစ်တော့ဒါတင်ညာခဲ့စွမ်းဆောင်ရည်တစ်ခုပဲအဲ့တော့ဦးဇင်းတို့ဒါကြောင့်မလို့တင်ညာဒီလည်းပဲဒါသတိထားရမှာပေါ့တတ္တဝါတွေဟောနောက်တခါတစ်ဖက်ကကြည့်လိုက်လို့ရှိရင်ပုဂ္ဂိုလ်တူတယောက်မိမိတို့ကမှတ်လိုက်ပြီအာဒီပုဂ္ဂိုလ်ကတော့ဒါမကောင်းတဲ့ပုဂ္ဂိုလ်လူတော်မဟုတ်ဘူးလူကောင်းမဟုတ်ဘူးဒါလို့မှတ်ထား အဲ့မှတ်ထားလိုက်ပြန်လိုက်ကြည့်နေအဲ့တင်ညာဘောကိုမူတည်ပြီးတော့ဘာဖြစ်တော့အဲ့ရှေးကမှတ်ထားတဲ့အမှတ်တင်ညာကသူကအထက်ကတက်ကကြည်သူပြီးတော့နောက်ထပ်တစ်ပန်ဒီပုဂ္ဂိုလ်နဲ့တွေ့ရင်ကိုကဘယ်လိုသိလိုက်တော့အာဒါလူကောင်းမဟုတ်ဘူးလို့တခါကြီးဒီကမကြီးဥစွာပြည့်မမြင်ဘူးလားမြင်ပါတယ်ဗျာဥစွာပြည့်ပြီးတော့မြင်တာဒါကြောင့်မလို့တတ္တဝါတွေကိုတကယ်တမ်းဒုက္ခပေးနေတာဒီတင်ညာတရားပဲအဲ့တော့ ပုဂ္ဂိုလ်တယောက်ကိုဒီပုဂ္ဂိုလ်ကလူကောင်းမဟုတ်ဘူးလို့မြင်လိုက်ပြန်ရင်လည်းပဲအဲလူကောင်းမဟုတ်ဘူးဆိုတာရင်ဒကာကြီးဒကာမကြီးရပ်ပါမလားမရတော့ပါဘူးဖေဟာတော်တော်တော့ခက်တယ်နော်ဒီပုဂ္ဂိုလ်ကလူကောင်းမဟုတ်ဘူးဆိုလို့ရှိရင်အဲ့ပုဂ္ဂိုလ်ကိုမြင်တိုင်းအဲ့ပုဂ္ဂိုလ်အတန်ကြားတိုင်းအဲ့ပုဂ္ဂိုလ်နဲ့စုံတိုင်းဒကာကြီးဒကာမကြီးတွေကိုယ်စိတ်ကိုကိုထိနိုင်မှုဆိုတာတော့မလွယ်ဘူးအဲ့တော့အဲ့ပုဂ္ဂိုလ်နဲ့တွေ့တိုင်းကိုယ်မှာကိုယ်လာမကျေနပ်ချက်ရှိနေရင်လည်းအဲ့မကျေနပ်ချက်ကဒေါသဖြစ်မှာပဲ အတို့မဟုတ်လို့သူနဲ့ပတ်သက်လို့ကြံတွေးစရာတွေများစွာကြုံနေနေအဲ့လိုပဲကြံတွေးမှာပဲခုနဒေါသနဲ့တွေးမယ်ဆိုတော့ခုနပျက်စီးရပျက်စီးကြောင်တွေးမှာပေါ့အဲလောဘနဲ့တွေးမယ်ဆိုရင်လည်းထို့တူပဲအဲဒီပုဂ္ဂိုလ်နဲ့ပတ်သက်လို့ခုနမိမိကြိုက်နေတဲ့ပုဂ္ဂိုလ်မိမိနဲ့သာသာတာဖြစ်တယ်အဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့ရှိတယ်မိမိကတွေးပြီဆိုတခါကြီးတခါမကြီးလောဘပျက်စီးရနဲ့တွေးမယ်ဆိုလေဆုံးမအောင်မလားမဆုံးနိုင်ပါဘူးဗျာ မဆုံးတော့ဘူးဒါပါလဲလို့မေးတဲ့အခါကျတော့ဒီတင်ညာပေါ့အဲတင်ညာကဒါဟိုတတ္တဝါတွေကိုဒါများစွာမှကုသိုလ်အာယုံဘက်ကိုလည်းရောက်အောင်အကုသိုလ်အာယုံဘက်ကိုလည်းရောက်အောင်တင်ညာကဒါရှေ့ကရှေ့ကမှတ်ခဲ့တဲ့အမှတ်ဒါကြောင့်မလို့ဦးဇင်းတို့တင်ညာကိုသတိထားရတယ်အဲ့တော့တကယ်တမ်းကျတော့ဦးဇင်းတို့နားလည်ရမှာကတော့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်လို့ခေါ်တဲ့ပေါ့ ဒီလူတတ္တဝါပေါ့တတ္တဝါ ਨੇ ဓမ္မလို့ခေါ်တဲ့တရားနဲ့ကိုခွဲပြီးတော့ဦးဇင်းတို့သိဖို့လိုတယ်အဲ့တော့ပုဂ္ဂိုလ်တူတယောက်ကိုကောင်းတယ်လို့ပြောတဲ့မိမိတို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်တယောက်ပေါ့အဲ့ပုဂ္ဂိုလ်တယောက်ကောင်းနေတယ်ဆိုတာလေသူ့ကဲခုနပြောတယ်သူ့တဏ္ဍာမှာရှိတဲ့တရားပေါ့ကောင်းတဲ့တရားတွေကဥစုနေရင်ဥစည်းနေရင်ဒါကောင်းတဲ့သူလူတော်လူကောင်းအဲ့တော့ပုဂ္ဂိုလ်ကကောင်းတာလားလို့ပြီးတော့အဲ့ပုဂ္ဂိုလ်ကခုနက ဒီတဏ္ဍာမှာရှိနေတဲ့တရားတွေပေါ့အဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိနေတဲ့တရားတွေကောင်းနေရင်ဒါလူကောင်းမယ်အဲ့တော့အဲ့လူကောင်းဆိုတဲ့ပုဂ္ဂိုလ်ကလည်းခုနပြောသလိုပေါ့ရဟန္တာဖြစ်သွားရင်တော့ဒါကတော့ဦးဇင်းတို့ဒါအမြဲတမ်းသူကလူကောင်းဖြစ်နေမှာအဲ့လိုမို့လို့အကယ်၍မြန်တာမန်ဘုဒ္ဓရှင်ဘဝပဲရှိနေတယ်ဆိုရင်တော့တခါကြီးတွေတက္ကမကြီးတွေလူကောင်းဆိုတာကိုအမြဲတမ်းရှိနေပါမယ်မရှိနိုင်ပါဘူးခင်ဗျာမရှိနိုင်ဘူး ဟောတစ်ဖက်ကပြန်ပြီးတော့ကြည်ပေါ့လူကောင်းဆိုတာမရှိဘူးဆိုသလိုပဲတို့တကားပုဂ္ဂိုလ်တဦးတယောက်ကိုကြည်လိုက်ပြီးအဲ့ပုဂ္ဂိုလ်တဦးတယောက်ကဆိုကြပါစို့မိမိတို့ကမှတ်လိုက်ပြီးဒီပုဂ္ဂိုလ်ဒီမကောင်းဘူးမကောင်းဘူးလို့မှတ်လိုက်တယ်အဲ့ပုဂ္ဂိုလ်ကမကောင်းဘူးလို့မိမိတို့ကမှတ်ပြီးလို့ရှိရင်ဘာဖြစ်မတော့အဲ့မှတ်လိုက်တဲ့ဒီတင်ညာပေါ့အဲ့တင်ညာကနောက်ထပ်ဘာဖြစ်တော့ ဒီပုံကိုကိုတွေးတိုင်းမကောင်းဘူးမကောင်းဘူးလို့ဒီလိုပဲသွားပြီးတော့ရင်တက်တယ်အဲ့ဒါဘာလဲလို့မေးတဲ့ကြာပုံကိုနဲ့တရားကိုမခွဲခြားတတ်လို့အဲ့တော့ဒီပုံကိုမကောင်းဘူးလို့ဆိုတာ तू မကောင်းတဲ့အချိန်ဒီသူ့တဏ္ဍာမှာကမကောင်းတဲ့လောဘဒေါသမမာနစတဲ့ကိလေသာတရားတွေကင်းဝင်နေတဲ့အခါအဲ तू ဒီဒါမကောင်းတဲ့ပုံကိုဖြစ်မှာပဲတိုးတော့အမြဲတမ်းမကောင်းတဲ့ပုံကိုဖြစ်နေသလားဖြစ်နေနိုင်သလားလို့မေးတော့အမြဲတမ်းတော့မကောင်းတဲ့ပုံကိုဒါမဖြစ်နိုင်ဘူး အဲတချိန်မှာသူတဏ္ဍာမှာကိလေသာတရားတွေကိုနေပါအောင်ကြည်ညံနိုင်တယ်ဒါဆိုရင်ဒီပုဂ္ဂိုလ်တယောက်တည်းလေလူကောင်းစင်ဝင်နိုင်တယ်အဲ့လိုမျိုးဦးဇင်းတို့ကကြိုးစားပြီးတော့လေ့ကျင့်ပြီးတော့အမြဲတမ်းလေ့ကျင့်နေမယ်အဲ့ကဲသို့သိအောင်သိတတ်အောင်ပေါ့မြင်နိုင်အောင်ပေါ့မိမိတို့ကအမြဲတမ်းကြည်နေမယ်ဆိုရင်တော့မိမိတို့တဏ္ဍာမှာကုသိုလ်တရားတွေတိုးပွားဖို့ရန်အကြောင်းတစ်ဖက်ကအကုသိုလ်တရားတွေဒါရော့ပါဖို့ရန်အကြောင်းဖြစ်တယ်အဲ့လိုမဟုတ်လို့ခုနတင်ညာတစ်ခုနဲ့ပဲဆွဲကင်တာလေရှေ့ကမှတ်ဖူးတဲ့ ခုနပစ္စဗိညာဏရတ္တာလို့ပြောတဲ့အတိုင်းပေါ့ရှေ့ရှေ့အမှတ်ကနောက်ထပ်နောက်ထပ်သူကတခါလေတိစီတယ်ဆိုတဲ့အခါရှေ့ကမှတ်ထားတဲ့အတိုင်းကြီးပဲအမြဲတမ်းစုပ်ကင်ထားမယ်အဲကောင်းတယ်မကောင်းဘူးဒီလိုစုပ်ကင်ထားလို့ရှိရင်ဘာဖြစ်မလို့အေးကောင်းတယ်လို့မှတ်လို့ကုသိုလ်တရားတွေတိုးနေတော့ဒေါ်လာပေါ့မကောင်းမှုဆိုတဲ့အမှတ်တင်ညာပေါ်ကိုထက်ကတက်ကတိုးမိလို့ဒီပုဂ္ဂိုလ်နဲ့တွေ့တိုင်းဒေါသတွေဖြစ်နေမယ်အာမကျေနပ်ချက်တွေဖြစ်နေမယ်ဆိုရင်တော့အဲ့ဒါမိမိတို့အတွေ့တကကြီးတွေတကမကြီးတွေဝန်မကြီးဘူးလား ဝန်ကြီးပါတယ်ဗျာအင်မတန်မှဝန်ကြီးတယ်တဲ့ဒီလိုလည်းပဲဦးဇင်းတို့နားလဲရမယ်အဲ့တော့ဒီနေရာလေးမှာပေါ့လေဦးဇင်းတို့ဒီတင်ညာနဲ့ပတ်သက်လို့ပေါ့ဟိုးတက်ကပညာတုတ်တံမှာပေါ့အပြောတဲ့ဒီအဓိပ္ပာယ်လေးတခုပေါ့ဒါလေးကိုဒီနေရာမှာနည်းနည်းလေးထည့်ပြောရင်တော့ပိုနားလဲလွယ်မှာပေါ့အဲ့တော့ဦးဇင်းတို့တက္ကပညာသုတ်တံတော်တက္ကကြီးဒီဒူဒူခတ်တူတူပြောတက္ကကြီးဒီဒကမကြီးဒီဒါဂျာဘူးပြီးသားနာဘူးပြီးသားပဲ ဒါတရားမင်းကြီးရဲ့အမေပေါ့အဲတရားမင်းကြီးရဲ့အမေအဲ့တော့တရားမင်းကြီးကသူကဘုရားရှင်ကိုမေးတာပေါ့လေနံပါတ်1မေးခွန်းအနေနဲ့ဆိုလို့ရှိရင်တော့တတဝတိဒီဒါအနေရကင်းကင်းဆင်းရဲကင်းအောင်အမြတ်ဒေါသတွေကင်းကင်းရှင်းရှင်းနဲ့နေကြညတယ်ဒါပေမဲ့ဘာကြောင့်မနေနိုင်ကြတာတော့ဒီလိုမေးတဲ့အခါဘုရားရှင်ကခုနဒီမနေနိုင်ခြင်းရဲ့အကြောင်းပေါ့အိတ်တမစ္စရိယဆိုတဲ့တန်ရောစဉ်တွေကြောင့်ဒီလိုဖြေခဲ့တာပေါ့ တော့ဒီအဲ့တော့ဆိုလိုရင်းကတတ္တဝါတွေဒီအန္တရာယ်ကင်းကင်းချမ်းချမ်းသာသာအကြောင်းကြကင်းကင်းပေါ့အဲရန်တို့အန္တရာယ်ကင်းမယ်ရန်ညိုးတွေကင်းမယ်စိတ်ချင်းရဲ့ချင်းတွေကင်းမယ်အမျက်ထွက်ခြင်းတွေကိုမရှိဘဲနဲ့နေခြင်းကြတယ်ဒါတတ္တဝါအတိုင်းပဲဒါကြောင့်ဒါပေမဲ့ဘာကြောင့်တတ္တဝါတွေမနေနိုင်တာလဲအဲ့လိုမနေနိုင်ကြဘူးဘာကြောင့်လဲလို့မေးတော့အဲ့ဒါကအိတ်တာနဲ့မစ္စရိယကြောင့်ဒါနံပါတ်1မေခွန်းပေါ့။အော်နံပါတ်1မေခွန်းအနေနဲ့ကြတော့ ဒီအိတ်တမစ္စရိယပေါ့အိတ်တမစ္စရိယဒီဘာကြောင့်ဖြစ်တာပါသလဲဆိုတဲ့ဒါမေခွန်းပေါ့အဲ့တော့အိတ်တမစ္စရိယကိုဖြစ်စေတဲ့အကြောင်းကိုဒါဘုရားရှင်ကဟောတဲ့အခါမှာခုနချစ်ချင်းမုန်းခြင်းပေါ့အဲတတဝါသင်္ခါရလို့ခေါ်တဲ့ချစ်ရတဲ့တတဝါချစ်ရတဲ့သင်္ခါရအမ်မကျုံတတဝါသင်္ခါရတတဝါသင်္ခါရဒီမစ္စရိယဖြစ်ခြင်းရဲ့အကျိုး ဒါဘုရားရှင်ဟောတာပေါ့ဒုတိယအမေနဲ့အဖြေပေါ့ပြီးတဲ့အခါကျတော့တတိယအမေနဲ့အဖြေမှာဒီချစ်ချင်းမုံချင်းပေါ့တတဝသင်္ခါရတွေအပေါ်မှာဖြစ်စီတဲ့ချစ်ချင်းမုံချင်းပေါ့အဲချစ်ချင်းမုံချင်းကို ဖြစ်စီတတ်တဲ့အကြောင်းဖြစ်ချင်းချစ်ချင်းမုံချင်းကိုဖြစ်စီတတ်တဲ့အကြောင်းဆိုတဲ့အခါကျတော့ဒါသူ့ဒီချစ်ချင်းမုံချင်းကိုဖြစ်စီတတ်တဲ့အကြောင်းဒီတဲ့ခုနစန္ဒအဲစန္ဒဆိုတဲ့အခါကျတော့ဒီညမှာတော့ဟို ဆန္ဒတဏှာပေါ့နော်အဲဆန္ဒတဏှာဆိုပြီးတော့ဒီလိုမျိုးယူရတယ်အဲနောက်တစ်ခါအဲ့ဒီဆန္ဒတဏှာကို ဖြစ်စေတတ်တဲ့ပေါ့အကြောင်းပေါ့ဆန္ဒတဏှာကို ဖြစ်စေတတ်တဲ့အကြောင်းတဏှာဆန္ဒကိုဖြစ်စေတတ်တဲ့အကြောင်းလို့ပြောတဲ့အခါမှာဖျားရှင်ကပြန်ပြီးတော့ဖြေတဲ့အခါကျတော့ဘာကိုဖြေထားတုံဆိုတော့ဦးဇင်းတို့ဒါစုံစုံဖြက်ဖြက်ကြံစီခြင်းလို့ဒီလိုမျိုးဦးဇင်းတို့ဘာသာပြန်တာပေါ့အဲ့တော့သူကဘာလဲဆိုတော့ဝိနိစ္စယ အစွန်းစွန်းပြက်ပြက်ကြံစီခြင်းဆိုတဲ့ဝိနည်းစရာဝိတက်ပေါ့ဝိနည်းစရာဝိတက်ကဒါတဏှာဇန္နကိုဖြစ်စေတယ်တဏှာဇန္နကိုဖြစ်စေတဲ့အကြောင်းပေါ့အဲ့ပြီးတဲ့အခါကျတော့ဦးဇင်းတို့၅ခုမြောက်မှာခုဦးဇင်းတို့ဟောကြားနေတဲ့ဒီတင်ညာလေးနဲ့သွားပြီးတော့ဆက်ဆက်တယ်အဲ့တော့ခုနစွန်းစွန်းပြက်ပြက်ကြံစီခြင်းဆိုတဲ့ဝိနည်းစရာဝိတက်ပေါ့စွန်းစွန်းပြက်ပြက်ကြံစီခြင်းဆိုတဲ့ဝိနည်းစရာဝိတက်ကိုဖြစ်စေတတ်တဲ့အကြောင်းဒါဏိဒါနသမုဒယဇာတိပဘဝဆိုတဲ့ဒီအကြောင်းကိုပြောပါဆိုတဲ့အခါကျတော့ဘုရားရှင်ကဘာကိုပြောတုံးဆိုတော့ ဝိနည်းကြဝိတ္တတန္တရာကိုချက်တွင်တတ်တဲ့ချက်တွင်တတ်သည်ပပိစာတရားနှင့်ရှင်တော်တဲ့တင်ညာတရားစုဆိုပြီးဒီမှာဟောတာအဲ့ဒီအချက်ကလေးပေါ့ဒီမှာပြောချင်တာအဲ့တော့ဦးဇင်းတို့ရှေ့ကတော့အစဉ်အတိုင်းပေါ်လာခဲ့တာပေါ့ဒီညမှာကဝိနည်းစရာဝိတ္တပေါ့ဝိနည်းစရာဝိတ္တဆိုတာရှေ့ကဆုံးဖြတ်တာအဲ့ဒီဆုံးဖြတ်တဲ့ဝိနည်းစရာဝိတ္တပေါ့အဲ့ဒီဝိနည်းစရာဝိတ္တကို ဖြစ်စေတဲ့ဒီဒီသူကဒီအကြောင်းတရားကိုပြောပါဆိုခုနက ပပင်းစာတရားနဲ့ရှင်တဲ့တင်ညာတရားစုတဲ့အဲ့တော့ပပင်းစာတရားဆိုတော့တို့တကကြီးတွေမှာရည်ဒီနေရာမှာအတဏမာနဒိဋ္ဌိပေါ့အတဏမာနဒိဋ္ဌိဒီဒါတန်တရာကိုချဲ့ထွင်တတ်သောဒါပပင်းစာတရားတွေပေါ့အဲ့တော့ဒီပပင်းစာတရားနဲ့ရှင်နေတဲ့တင်ညာဆိုတော့လွယ်လွယ်ပြောတော့တဏှာနဲ့ရှင်နေတဲ့မှတ်သားမှုမာနဆိုတဲ့ ဟိုထောင်လွှားမှုနဲ့ရှင်နေတဲ့မှတ်သားမှုဒိဋ္ဌိဆိုတဲ့ဒါအယူမှားမှုအမြင်မှားမှုနဲ့ရှင်နေတဲ့မှတ်သားမှုပေါ့အဲ့ဒီမှတ်သားမှုတွေကဒါတတ္တဝါတွေကိုဒါကုသိုလ်တရားလည်းဖြစ်စေတယ်လို့အကုသိုလ်တရားတွေကိုလည်းတိုးပွားစေတာဒီတင်ညာတရားပဲအဲ့တော့ခုနပြန်ပြီးတော့ချုပ်ပြီးပြောမယ်ဆိုရင်တင်ညာဆိုတဲ့ဘက်မှာခုနဂုဏိစီယဝိတက်ကိုဖြစ်စေတဲ့ပပင်စာတရားတွေနဲ့ရှင်နေတဲ့ဒီတင်ညာတရား အဲအဲ့တင်ညာတရားတည်တော့တဲ့ဦးဇင်းတို့ဒါတတ္တဝါတွေအပေါ်မှာဒါအကုသိုလ်တရားတွေကိုတိုးပွားစေတဲ့အကြောင်းတရားတစ်ခုလို့ဒီလိုမျိုးလေးနားလည်ရမယ်။အဲ့ဒါဆိုရင်တော့ဦးဇင်းတို့ဘာကိုသွားယူရမလို့ဆိုဒီပပင်္စာတရားတွေနဲ့ရှင်နဲ့တင်ညာတရားတည်တဲ့ဒါဝိနည်းစရာဝိတက်ကို ဖြစ်စေတယ်။စုံစုံဖြက်ဖြက်ခြံစည်းတဲ့ဝိတက်ကိုဖြစ်စေတယ်။ဆိုခဲ့ရင်အဲ့ကြရင်တော့သူကဒါကုသိုလ်အကုသိုလ်မှာရှင်တဲ့ ကုစုအကုစုနဲ့ရှင်တဲ့ပေါ့အထူးသဖြင့်တော့အကုစုနဲ့ရှင်တဲ့ပေါ့တဏမာနအတိတ်ကြီးဆိုတော့အကုစုနဲ့ရှင်ကိုက်မှာဖြစ်တဲ့ဒီတင်ညာတရားပေါ့ဒါတကူလည်းပဲဒါဦးဇင်းတို့ဒီတက္ကပညာတုတ်တန်ရဆိုနားလည်ရမှာဖြစ်တယ်သို့တော့ဒီလက္ခဏာရတပြစ္စုပ္ပတ္တံပရတ္တံရှုတဲ့အပိုင်းမှာတော့တင်ညာတိုင်းကိုရှုရမှာပဲခုနကုသိုလ်မှာရှိတဲ့တင်ညာအကုသိုလ်မှာရှိတဲ့တင်ညာအပြာကရမှာရှိတဲ့တင်ညာဆိုတဲ့ဒီတင်ညာတွေအလုံးကိုရှုရမယ်သို့တော့ခုနတတ္တဝါတွေကိုခုနရှေ့က အမှန်သားကနောက်ကနောက်ထပ်တပံသိစီတယ်ဆိုတဲ့ဒီလက္ခဏာအရာဆိုရင်တော့ခုနက အကုသိုလ်တရားတွေကိုတိုးပွားစေတယ်ဆိုရင်ဒါအကုသိုလ်မှာရှိတဲ့တင်ညာအကုသိုလ်တရားတွေကိုတိုးပွားစေတယ်ခုနလိုပေါ့ဆိုကြပါစို့စဉ်နုတော်လေးတစ်ခုကိုမိမိကဖူးတွေးခွင့်ရပြီဖူးတွေးခွင့်ကြုံပြီဆိုရင်အဲ့စဉ်နုတော်ကိုမြင်လိုက်တာနဲ့ကိုယ်တဏ္ဍာမှာဩဒါဟာတစ္ဆာလေးပါးကိုဆရာမကူတရားမူညာမြင်ကိုရောတိုင်းသိပြီးတော့တတ္တဝါအများကိုလေတစ္ဆာလေးပါးကို သိစေတယ်သာသနာ့ဆင်းရဲဒုက္ခကလွတ်မြောက်စေတော်ဒါလူနတ်မြမတတ္တဝါတို့ဤဆရာသမ္မာသမ္ဗုဒ္ဓဘုရားပဲလို့မိမိတို့ကရှေ့ကအာယုံယူခဲ့ဘူးတယ်မှတ်သားမိခဲ့ဘူးတယ်အဲ့ဒီအမှတ်သားကတဖန်ပြန်ပြီးတော့ကျေးဇူးပြုမယ်ဆိုခဲ့ရင်ဒါကုသိုလ်ဖြစ်တာပေါ့အဲ့ဆိုရင်အဲ့တင်ညာဒီဘာလဲလို့မေးတော့ကုသိုလ်နဲ့ရှင်တဲ့တင်ညာပဲကုသိုလ်နဲ့ရှင်တဲ့တင်ညာအထို့တူပဲ အာယုံတစ်ခုကိုကြုံနေအဲ့အာယုံတစ်ခုကိုကြုံလိုက်တိုင်းကိုကတခါလဲမကြည်နပ်ဘူးဒေါသဖြစ်တယ်မကြည်နပ်ဘူးဒေါသဖြစ်တယ်ဆိုသူကပါတယ်ရှေ့ကပေါ့အဲ့ဒီအာယုံနဲ့ကြုံတဲ့အခါမှာခုနကခုနဒေါသဖြစ်ခဲ့အဲ့တော့အကုသိုလ်နဲ့ရှင်နေခုနတင်ညာပေါ့ရှိခဲ့တယ်အဲ့ဒီတင်ညာကသူကဘာဖြစ်တော့ခုနဆုံးဆုံးဖြတ်ဖြတ်ကြံစီတက်တဲ့ဝိနည်းစရာဝိတက်ကိုသူကဝိတက်ရဲ့အကြောင်းဖြစ်တာပေါ့ဆုံးဆုံးဖြတ်ဖြတ်ကြံစီတဲ့ ဝိနည်းစရာဝိတက်ကအကြောင်းဖြစ်တဲ့အတွက်ကြောင့်နောက်ထပ်တပံဒီအာယုံနဲ့တွေ့ပြီငါပုဂ္ဂိုလ်တ attva တစ်ခုကိုပဲတွေ့တွေ့သို့မဟုတ်သင်္ခါရအဲတမဲ့သင်္ခါရတစ်ခုခုကိုပဲတွေ့တွေ့တွေ့လိုက်တဲ့အခါကျဘာဖြစ်တော့အဲ့ဝိနည်းစရာဝိတက်လာပြီးတော့ကြာတော့လာပဲဘာဖြစ်လို့တော့ရှေ့ကတင်ညာကရှေ့ရှေ့အမှတ်သားဖြင့်နောက်ထပ်တပံသိတည်တဲ့အတွက်ကြောင့်အော်ဒါကတော့မိမိအလိုမကြတဲ့တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ဆိုတဲ့အခါကျတော့မိမိစိတ်ထဲမှာအလိုမကြဘူးဆိုတန်းဖြစ်တာတခါလေးတခါကြီးတခါမကြီးဒါလည်းပဲ အတော်ခက်တာနော်တခါကြီးတခါကြီးတဲ့ကုလူပတ်ဝန်းကျင်မှာနေကြတဲ့အခါကျတော့တခါတလေပုံကိုတူတယောက်ကိုမိမိကအလိုမကျတဲ့ပုံကိုတယောက်ဆိုကြစို့မိမိနဲ့သာသာတာမဖြစ်တဲ့ပုံကိုတယောက်ပေါ့စကလုံးချင်းတော့တူရင်တူမယ်အဲ့ပုံကိုကပြောလိုက်ပြီစကားတစ်ခုပေါ့မိမိအကျိုးနဲ့ဆက်ဆက်ခြင်းနဲ့ဆက်ဆက်မှာပေါ့အဲ့စကားတစ်ခုကိုကြားလိုက်ရတယ်ကိုယ့်ရဲ့အကျိုးကိုပြောနေတာပဲเนาะဒါပေမဲ့ကိုကဘလို့သွားပြီးတော့နားလည်လိုက်တော့ ဒေါသဖြစ်ပါတယ်ဗျာဟုတ်တယ်ဘလို့ဒေါသဖြစ်တုံးဆိုတဲ့အခါကျတော့ကိုကအကုသိုလ်ဒေါသဘလို့ကြောင့်ဖြစ်လဲလို့မင်းတဲ့အခါကျတော့တစ်ဖက်လူကဆိုကြဆိုကိုနဲ့တစ်ချိန်ကကိုစိတ်ထဲမှာအခက်မသိဘူးကိုကဒါသဘောမကျခဲ့ဘူးလို့မှတ်ခဲ့တဲ့ပုံကိုတယောက်ကကိုယ့်ရဲ့အကျိုးကိုလိုလားလို့ပြောပြီးဆိုကြဆိုစကားတစ်ခုအကြောင်းအရာတစ်ခုအဲနီးပေးလမ်းပြပဲလှုပ်လို့သို့မဟုတ်ကိုယ့်ရဲ့အကျိုးနဲ့ဆက်ဆက်တဲ့စကားတစ်ခုပြောကိုကဘာသွားထင်တော့ မလိလိဒီစကားမျိုးကတော့ဘာလဲတော့ဓာသွားဘောကရာရည်စက်လိုပါပဲဒါအဲပြောချိုချိုလေးနဲ့လာပြီးတော့ပြောနေတာဆိုပြီးတော့အဲ့ဒါကိုအကျိုးကိုလိုလားလို့ပြောတဲ့စကားလုံးဒီဘင်ဖြစ်ချင်းဖြစ်ပါစေတခါကြီးတခါမကြီးကိုဘက်ကအဲ့အပေါ်မှာအဲ့လိုပြောတဲ့ပုံကအပေါ်မှာခုနဩဟိုကျေးဇူးတင်ရမယ်အာဝမ်းသာရမယ်ဆိုတာမျိုးအစားအဲ့တင်ညာကကျေးဇူးပြုလိုက်တာပဲဒီပုံကကခုနငါနဲ့ မတည်ဘူးငါမကြိုက်တဲ့ပုံကိုလို့ကိုကယူထားတာယူထားတဲ့အတွက်ကြောင့်ကိုတွေးသမျှဒီဒကာကြီးဒကာမကြီးဒီကောင်းတဲ့ဘက်ကိုတာဆူလားမကောင်းတဲ့ဘက်ကိုတာဆူလားမကောင်းတဲ့ဘက်ကိုတာဆူပါတယ်ဖေ။အဲ့မကောင်းဘူးလို့ဆုံးဖြတ်ချက်ချတယ်ခုနခုနဒီဝိနည်းစရာပေါ့ဝိတက်လို့ခေါ်တဲ့ဆုံးဆုံးပြက်ပြက်ကြံစီချင်းဆိုတဲ့ဝိနည်းစရာဝိတက်ပဲ။ तू ကဆုံးဖြတ်လိုက်ပြီအာဒါမကောင်းဘူးဒါတက်တဲ့ငါ့ကိုငါရှိမှမို့လို့ဒါပြောတာ။သူ့မို့ငါအကြောင်းကိုတက်တဲ့ဒါဟို အတန်ကအတန်လွှင့်တာပေါ့လေတကယ်တော့ချီးမွမ်းခြင်းလို့မဟုတ်ဘူးတကယ်ငါအကျိုးလိုလားလို့မဟုတ်ဘူးလို့ကိုကဆုံးဖြတ်လိုက်တာအဲ့ဒီဆုံးဖြတ်ချက်ဆိုတဲ့ခုနဝိနည်းစရာဝိတက်ပေါ့အဲ့ဒီဆုံးဖြတ်ချက်ကြာသွားတာဘာကြောင့်ကြာသွားတော့လို့မေးတော့အဲ့ရှေ့ကတင်ညာကြောင့်ပဲဘာကတင်ညာရှေ့ရှေ့ကမှတ်ခဲ့တဲ့တင်ညာပဲဒါကြောင့်မလို့ဒါကိုပြစ်ရှေ့ရှေ့ကတင်ညာပဲဒါကြောင့်မလို့ဒါကိုပြစ္ဆာဘိညာနာရတ္တာဆိုတာတင်ညာရဲ့လုပ်ငန်းပဲအဲ့တော့ဒကာကြီးဒကာကြီး တက္ကမကြီးတွေဒါအင်မတန်ကြောက်ဖို့ကောင်းတယ်ဒါကြောင့်မလို့တင်ညာတိတတ္တဝါတွေကိုဒုက္ခအပေးဆုံးပဲဘာကဒုက္ခပေးတော့တင်ညာတွေကဒုက္ခအပေးဆုံးပါဗျာတတ္တဝါတွေကိုဒုက္ခပေးဒါကြောင့်မလို့သူ့ကိုဒီတင်ညာကိုခုနဝိနိစ္စယဝိတေလို့ခေါ်တဲ့သုံးသုံးပြက်ပြက်ဒါကြံစီခြင်းဆိုတဲ့ဒီဝိတက်ရဲ့အကြောင်းကိုပြောပါဆိုရင်ခုနပပင်စာတရားပေါ့တဏမာနဒိဋ္ဌိလို့ခေါ်တဲ့ပပင်စာတရားနဲ့ရှင်နေတဲ့ဒီတင်ညာတရားသည်ဒါ ခုနဝိနည်းစရာအဝိတ္တဆိုတဲ့ဆုံးဖြတ်ချက်ကဒါအကြောင်းတစ်ခုပဲအဲ့တော့ဒါကြောင့်မလို့တင်ညာကဒုက္ခပေးတာအဲထို့တူပဲတခါကြီးတခါမကြီးတခါတလေမှာပုဂ္ဂိုလ်တဦးတယောက်ကိုမိမိတို့ကတခါတဲ့ဩမိမိနဲ့သာသာတာဖြစ်တယ်မိမိကြိုက်နေတဲ့တဲ့ကောင်းတယ်တော်တယ်လို့မိမိတို့ကမှတ်ထားလိုက်ပြီအမှတ်ထားလိုက်လို့ရှိရင်ခုနပြောတယ်အဲ့ပုဂ္ဂိုလ်တယောက်ကိုတွေးလိုက်တဲ့အခါပဲဖြစ်ဖြစ်အဲ့ပုဂ္ဂိုလ်တယောက်ထံမောက်ကကြားလိုက်တဲ့စကားတစ်ခုပဲဖြစ်ဖြစ်မိမိတို့ကအလိုလိုဘာဖြစ်တော့ကောင်းတယ်လို့ထင်ရင်ထင်နေတာပဲ သို့တော့တကယ်ကောင်းခြင်းမကောင်းခြင်းဆိုတာကအသေးသေးချာချာမိမိကတကားတဲ့စင်ញင်ဆုံးဖြတ်ပါမှာအဲ့လိုမှစင်ញင်ဆုံးဖြတ်မှုမရှိဘူးပညာဥမရှိနိုင်ခဲ့ရင် ကောင်းတယ်ပဲထင်ပါပဲအဲ့ဒီခါကြလို့ရှိရင်တော့ဒါဟိုဒီတင်ညာတရားရဲ့ကြီးသူပြုမှုက ပို့ပို့ပြီးတော့ထင်ရှားတာပေါ့ဒါကြောင့်မလို့ဒါတင်ညာရဲ့လက္ခဏာကိုဒီမှာပြောပါဆိုရင်ပြစ္ဆာပညာတင်ညာရဲ့ လုပ်ငန်းကိစ္စကိုပြောပါဆိုရင်ပစ္စဘိညာနာရတာရှေ့အမှတ်ဖြင့်နောက်ထပ်တည်ခြင်းရှေ့အမှတ်နဲ့နောက်ထပ်တည်တယ်နောက်တခါဘုနာတင်သာနနာပစ္စယနိမိတ်တကရဏရတာဓာရုအာဒီတုတစ္ဆကတယောဝိယဟောသူကဘာပြောတုံဆိုတော့သူရှေ့ကဒါပဲလို့ဒါ မှတ်ထားတာပေါ့အဲ့အမှတ်အတိုင်းနောက်ထပ်တပံထပ်ပြီးတော့သိသေးတာတဲ့ဘာနဲ့တူတော့ဆိုရင်တိတ္တစရိတု၌လက်သမစတုတို့ဤမှတ်သားပုံကဲ့သို့ဒီသူကဒါပဲမှတ်ထားလို့ရှိရင်မပြောင်းတော့ဘူးအဲအဲ့လိုမှတ်ထားမျိုးပေါ့ဒါသူ့ရဲ့လုပ်ငန်းကိစ္စပြီးတဲ့အခါကျတော့ဦးဇင်းတို့သူ့ရဲ့ပစ္စုပတ္ထံလို့ခေါ်တဲ့ဒီတင်ညာကိုစင်ရင်စဉ်းစားတဲ့သူတော်ကောင်းတယောက်တန်တန်မှာ ဉာဏ်ထဲမှာရှေ့ရှုထင်လာမှုပေါ့အဲရှေ့ရှုထင်လာမှုကဘာလဲလို့မြည်တော့ယထာဂိတာနိမိတ်တာဝတိနာဘိနိဝေတာကရဏပစ္စုပတ္ထနာယထာဂိတာနိမိတ်တာဝတိနာအဘိနိဝေတာကရဏပစ္စုပတ္ထနာဟတ္တိတတကအန္တာဝိယတဲ့။ဩဘာပြောတာတုံးဆိုတဲ့အခါကျတော့စိတ်ကဆွဲယူထားသည့်အမှတ်နိမိတ်အတိုင်းအာယုံကိုနှလုံးသွင်းခြင်းကို ပြုတတ်သောသဘောတရားတဲ့ ောဒါကိုလည်းဗာနဲ့တူတုံးလို့မေးတဲ့အခါကျတော့စင်စမ်းတော်သူကန်းတို့ကဲ့သို့ဒီတဲ့စင်ကိုသူကန်းတွေကိုပြလိုက်တာသူကန်းတွေကိုစင်ပြလိုက်တဲ့အခါကျအဲ့စင်ကိုကန်းနေတဲ့အတွက်ကြောင့်သူတွေ့တဲ့နေရာမှာပဲသူကသူတွေ့တဲ့အတိုင်းသူမှတ်ထားတာပေါ့အဲအဲ့လိုပဲတဲ့အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုရင်တတဝတဟုတယောက်ကဒီတင်ညာကိုဆင်ញင်လိုက်တယ်တင်ညာဆိုတာဘယ်လိုသဘောရှိပါသလဲတင်ညာကိုဆင်ញင်ဆင်ញင်လိုက်တဲ့အခါကျတော့ဘာသွားပြီးတော့ညံထဲမှာထင်လာတော့ဆိုတင်ညာက စိတ်ကဆွဲယူထားသည့်အမှန်အသားအတိုင်းအမှန်နိမိတ်အတိုင်းအာယုံကိုနှလုံးသွင်းခြင်းအာယုံကိုနှလုံးသွင်းခြင်းကိုပြုတတ် တော့သဘောတရားအဲ့တော့ရှေ့ကဆွဲယူထားတဲ့အတိုင်းဆိုတော့ခုနရှေ့ကနေမှတ်ထားတာပေါ့စိတ်ကနေဆွဲယူထားတဲ့အတိုင်းဆိုရှေ့ကမှတ်သားဘူးတယ်ဒါကိုမှတ်သားဘူးတယ်ဆိုအဲ့ဒီကိုမှတ်တဲ့အတိုင်းပဲကိုကသွားပြီးနှလုံးသွင်းမိတာဒါကြောင့်မလို့တင်ညာသည်ဟိုဦးဇင်းတို့ဟိုမျက်မှန်နဲ့တူတာပေါ့နော် အကိုကတင်ညာကဆိုကြပါစို့အမဲရောင်ကြီးတက်ထားလို့ရှိရင်မြင်မြင်သမျှကတခါလဲညှို့မှိုင်းနေမှာပဲအဲမျက်မှန်ကို သူ့ကာလာပေါ်မူတည်ပြီးကိုတက်ထားတဲ့မျက်မှန်ပေါ်မူတည်ပြီးတော့အယောင်တွေကကွဲပြသွားတတ်တယ်အမျက်ကြည်လာမှဒါကကိုကကွက်ကွက်ပြပြနဲ့ကြည့်ကိုရှိဟုတ်ကိုဟုတ်တိုင်းဒီမဲ့လည်းပဲဥဒနာပါလာတာဘာပြောတာတော့ဆိုတဲ့အခါကျတော့ဟိုမှာဟိုအရင်ကြီးတယောက်ကတကားတဲ့အဲ့ဒါ ဘုရားရှင်ကဥမာပေးတာပေါ့လေအဲ့တော့ဘယင်ကြီးဘယင်ကြီးတစ်ပါးကတခါလဲသူကန်းတွေကိုခေါ်ခိုင်းသူကန်းတွေကိုခေါ်ခိုင်းပြီးတဲ့ခါသူကန်း6ရောက်လောက်ခေါ်ခေါ်ပြီးတဲ့ခါကြတဲ့ခါကျတော့စင်ကြီးကိုပြခိုင်းတယ်စင်ကြီးကိုပြခိုင်းတဲ့ခါသူကန်းတယောက်ကစင်ကိုကိုင်းကြည့်တယ်အဲကိုင်းကြည့်ပြီးသူတွေ့တာပေါ့အဲသူတွေ့တာကိုပဲသူကဒါပြောတာပဲအဲသူတွေ့တာကိုသူပြောမယ်အဲသူတွေ့တဲ့အတိုင်းသူမှတ်ထားမှာပဲဥမာဆိုကြပါစို့ဥမာစင်က ဟိုနမောင်းကိုကံမိတဲ့ပုံကိုနမောင်းကံမိတဲ့ပုံကိုကလည်းနမောင်းကိုကိုပဲဒါစင်လို့ပဲသူထင်လိုက်တာပဲစင်တကောင်လုံးကိုခြုံငုံပြီးတော့သူမသိနိုင်ဘူးနရွက်ကိုကံမိတဲ့ပုံကိုကလည်းနရွက်ဥကင်းကိုကံမိတဲ့ပုံကိုကလည်းဥကင်းကနခြေတော့ကိုကံမိတဲ့ပုံကိုကခြေတော့အမိကိုကံမိတဲ့ပုံကိုကအမိပေါ့ခန္ဓာကိုယ်ကြီးကိုကံမိတဲ့ပုံကိုကအဲ့ခန္ဓာကိုယ်ကြီးအတိုင်းမှမှတ်ထားတဲ့အခါကျတော့သူတို့ရဲ့အမှန်သားတွေဒီဘလို့မှပြည့်စုံတဲ့သူတို့ရဲ့နားလည်မှုတည်ခြင်းဒီပြည့်စုံတဲ့တည်ခြင်းတော့ဖြစ်နိုင်ပါမလားဆိုတော့ မဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်ဘူးဒါကြောင့်မလို့တင်ညာနဲ့မှတ်ပြီးတော့သိတဲ့အတိမျိုးကတော့ပြည့်စုံတဲ့အတိမဖြစ်နိုင်ဘူးအပြည့်စုံတဲ့အတိမဖြစ်လို့ရှိလည်းပဲဦးဇင်းတို့အဲ့အမှန်သားအတိုင်းတော့ဆုံးဖြတ်ချက်တွေခုနဝိနည်းစရာဝိတက်လို့ခေါ်တဲ့စုံစုံဖြတ်ဖြတ်ကြံစည်နေမယ်ဆိုရင်တော့တခါကြီးတွေတက္ကမကြီးတွေအဲ့ဒါအမှန်နဲ့အမှားဘယ်ဘက်ကိုပို့ပြီးတော့နီးမလို့အမှားဘက်ပို့နီးပါတယ်ဗျာ ငါဘက်ကပဲပုံနီးတယ်မှားဖို့ပဲရှိတယ်ဗောဒါတင်ညာခဲ့သဘောနောက်တကအဲ့တင်ညာဒီသူကဒီပြစ္စုပတ္ထံမောခုနပြောတဲ့ဉာဏ်အားရှိရှိထင်နေဆိုတာဒီဘလို့ထင်တယ်လဲလို့မေးတော့စိတ်ကစေယူထားသည့်အမှတ်နိမိတ်တိုင်းအာယုံကိုနှလုံးသွင်းခြင်းကိုပြုတတ်တဲ့သဘောတရားတဲ့ဟောနောက်တစ်ခုရှိသေးတယ်အာရမဏိတဲ့အာယုံ၌အာယုံ၌သူဘာသွားဖြစ်တော့တဝင်သောအဖြစ် မရှိသည်အဖြစ်ကြောင့်အာယုံကိုနဲ့နဲ့နဲ့နဲ့မယူတတ်သည်အဖြစ်ကြောင့်ကြာမြင့်စွာတည်တံ့ခြင်းမရှိသောသဘောတရားတဲ့အဲ့တော့သူကတော့ဒီအပိုင်းကတော့သူကဘာကိုပြောချင်အောင်ဆိုတော့အာယုံကိုသူကဟိုတက်ဝင်သော ဖြစ်ချင်းမရှိဘူးတက်ဝင်သောဖြစ်ချင်းမရှိဘူးအာယုံကိုတက်ဝင်တယ်ဆိုတာတက်ဝင်တယ်ဆိုတာတော့ဦးဇင်းတို့ဒီစကလုံးကိုဘယ်မှာအသုံးများတော့ဆိုတဲ့အခါကျတော့တရားတရားမှာကျတော့အသုံးများတယ်တရားမှာဆိုလို့ရှိရင်တက်ဝင်ယုံကြည်ခြင်းဆိုတဲ့ ဒီဂါဟဆိုတဲ့စကားလုံးကိုဒါဟိုဦးဇင်းတို့တရားတရားဆိုတဲ့ယုံကြည်မှုမှာတုံးတယ်ကိုသူကဒါကြောင့်မလို့သူကအာရမဏေအနောဂါလဟုတ်တိတာယာတဲ့ခုနဂါလဆိုတဲ့ယူတာပဲအနောဂါလဆိုအာယုံကို तू ကမယူနိုင်ဘူးမယူနိုင်ဘူးဆိုတော့ဒီညမှာတက်ဝင်မှုမရှိဘူးပေါ့တက်ဝင်မှုမရှိတဲ့အတွက်ကြောင့် तू ကဘာဖြစ်တော့အဲ့မှာ तू ကထိုးထိုးထွင်းထွင်းနဲ့အာယုံကိုခုနအဘိအစိဒဌာနပစ္စုပ္ပဌာနာတဲ့ तू ကအာယုံပေါ်မှာအရှိတည်တတ်မနေနိုင်ဘူး ဆိုလိုရင်းကအာယုံကိုသူကတိကံများမှတ်တာပဲအာယုံကိုအကြာကြီးသူကဟိုအာယုံပေါ်မှာတီးမနေနိုင်ဘူးပေါ့အဲအဲ့လိုလည်းပဲညံထဲမှာထင်လာတယ်အဲ့တော့ခုနပြစ္စုပတ္ထံအရာတော့သူကနှစ်မျိုးထင်နိုင်တာပေါ့လေအဲနှစ်မျိုးထင်နိုင်တဲ့အခါမှာမိမိညံမှာဟိုထင်တဲ့အတိုင်းပဲရှုရမှာပေါ့နှမျိုးထင်နိုင်လို့စာထဲမှာနှမျိုးပြောလို့ငါဒီနှမျိုးလို့ရအောင်ရှုရမယ်ဒါလို့တော့မဟုတ်ဘူးဟိုမှာပြစ္စုပ္ပတ္တန်အနေနဲ့ အဲဒါလိုလည်းဖြစ်နိုင်တယ်ဒါလိုလည်းဖြစ်နိုင်တယ်လို့စာတက်ကပြောထားတယ်မိမိရှုတဲ့အခါမှာမိမိညာထဲမှာဘလို့ထင်တော့အဲ့တော့မိမိညာနဲ့ထင်တဲ့အတိုင်းလေးမိမိကရှုသွားလို့ရတယ်နှမျိုးလုံးရှုအောင်မှာတော့မဟုတ်ဘူးအဲ့တော့တကယ်လက်တွေ့ထဲမှာရှုပြီးဆိုရင်ခုနဆိုကြပါဆိုတညခန္ဓာကိုမိမိကအာရုံရပြီးအာရုံယူလိုက်ပြီးပြီးတဲ့အခါခုနလက္ခဏာကိုရှုမယ်ရတ္တကိုရှုမယ်ကိုပြစ္စုပ္ပတန်လည်းရောက်လာပြီအဲ့တော့ညာထဲမှာဆင်ញင်လိုက်တယ်တင်ညာဆိုတာဘာလဲတင်ညာဆိုတာဘာလဲလို့ဆင်ញင်လိုက်တဲ့သူတော်ကောင်းတယောက်ကအကယ်၍ဩ စိတ်ကဆွဲယူထားတဲ့အမှန်နိမိတ်အတာအတိုင်းအာယုံကိုနှလုံးသွင်းခြင်းသဘောလို့ဒီလိုမျိုးလေးနှလုံးသွင်းခြင်းကိုပြုတ်တတ်တဲ့သဘောတရားပဲလို့ဒီလိုသိရင်ဒါလုံလောက်ပြီသူတော်ကောင်းတယောက်ကသို့မလို့ညံထဲမှာအဲ့လိုမထင်ဘူးဘယ်လိုထင်မလို့အာယုံကိုတက်ဝင်တော့ဖြစ်ခြင်းမရှိဘူးဆိုလိုရင်းကအာယုံ၌တက်ဝင်မှုမရှိဘူးပေါ့အာယုံကိုတက်ဝင်မှုမရှိဘူးဆိုတော့အာယုံကိုနဲ့နဲ့နင်းနင်းနဲ့မယူတတ်ဘူးအာယုံကိုနဲ့နဲ့နင်းနင်းမယူတတ်ဘူး အဲ့တော့တင်ညာဆိုတာအာယုံကိုမှတ်လိုက်တဲ့သဘောပဲအာယုံကိုနက်နက်နက်နက်နဲ့တခါလေစုံစုံပြတ်ပြတ်ဒီလောက်ကြီးအထိသူကယူနိုင်တာမဟုတ်ဘူးလို့ဒီလိုမျိုးလေးညံထဲမှာထင်းလာတယ်တနည်းအားဖြင့်အာယုံ၌ကြာမြင့်စွာတည်တံ့ခြင်းမရှိတဲ့သဘောလို့ညံထဲမှာထင်းလာရင်ဒါရပြီအဲ့တော့မိမိညံထဲမှာဟိုဘယ်အရာနဲ့ထင်းလာမလဲဆိုတာတော့တကယ်အထုတ်တဲ့အပိုင်းကြရင်ကိုကိုတိုင်းဒါဆုံးဖြတ်ကြအော်ဒီလိုလေးနားလေတယ်ဆိုရင်လည်းပဲအာယုံကိုနှလုံးသွင်းတယ်စိတ်ကဆွဲယူထားတဲ့အမှတ်နမိတ်တိုင်းအာယုံကို အာနှလုံးသွင်းတတ်တဲ့သဘောလို့ဒီလိုမျိုးလေးကိုကနားလည်လိုက်ရင်လည်းဒါလုံလောက်တယ်အဲသို့မလို့ကနာအာယုံ၌သက်ဝင်ခြင်းသက်ဝင်မှုမရှိဘူးအာယုံကိုနဲ့နဲ့နဲ့နဲ့မယူတတ်ဘူးအာယုံ၌ကြာမြင့်စွာမတည်ဘူးလို့ညဲမှာဒီလိုထင်လာရင်လည်းဒါတင်ညက်ခန္ဓာရဲ့ဒါပြစ္စုပတ္ထံကိုမိမိတရားနားလည်သဘောပေါက်တယ်လို့ဒီလိုပြောလို့ရတယ်အဲ့တော့လက်တွေ့ရှုတဲ့အပိုင်းကြရင်တော့ဒါတစ်ခုဆိုရတယ်ပေါ့ဒီလိုပြောချင်တာ အာယုံနဲ့ထင်းလာတဲ့တခုထင်းထင်းကြကြကိုကသဘောပေါက်တယ်နားလဲတယ်ဆိုတာလုံလောက်ပြီလို့ဒီလိုပြောလို့ရတယ်နောက်တစ်ခါသူကခုနဗဒ္ဒံလို့ခေါ်တဲ့နီးစွာသောအကြောင်းပေါ့အဲဗဒ္ဒံလို့ခေါ်တဲ့နီးစွာသောအကြောင်းနီးစွာသောအကြောင်းじゃဘာဖြစ်တုံဆိုတော့ယထာဥပတ္တိတဝိတယဗဒ္ဌာနာတဲ့ယထာဥပတ္တိတဗဒ္ဌာနာဆိုတော့ယထာဥပတ္တိတဝိတယဗဒ္ဌာနာဘာပြောတာတုံးဆိုတော့ထင်လာတိုင်းသောအာယုံ အာယုန်တွေကယထာဥပတ္တိတာထင်လာတိုင်းတဲ့အာယုန်ပဲအဲ့ထင်လာတိုင်းထင်လာတိုင်းသောအာယုန်တွေသည်သူကနီးစွာသောအကြောင်းယထာဥပတ္တိတာဝိတယပရဒနာထင်လာတိုင်းထင်လာတိုင်းသော အာယုန်တို့သည်တင်ညာကဲနီးစွာသောအကြောင်းပဲတင်ညက်ခန္ဓာကဲနီးစွာသောအကြောင်းပဲတဲ့။ဩဇာကတော့ဥမာလေးထပ်ပြောထားတယ်။ဒီနာဘူရိတကိတုဒီနာဘူရိတကိတုမိကပောဒကနံပူရိတောတိဥပ္ပန္နာတင်ညာဝိယ။ဟော အဲ့တော့ဘာပြောတာလဲဆိုတော့တိဏပုရိတကေသူတဲ့မျက်ပြင်ပြုတ်လုထားတဲ့ယောက်ျားအယုတ်တွေပေါ့အဲ့တော့ဒါကတော့ဦးဇင်းတို့ဟိုးတဘာတော်တွေရှေ့ရှေ့ပေါ့လေအဲတဘာတော်တွေရှိတဲ့ကဥမာတောင်ချီတွေတောရက်တွေနဲ့နီးတဲ့တဘာတော်တွေရှိတယ်အဲတဘာတော်တွေကိုခုနတဘာလေးတွေကတခါလဲတီးလာပြီကုရာတီပေါ့ဦးဇင်းတို့ဗမာပြည်ဆိုကုရာတီဆိုတာတဘာအကောက်ရိတ်တဲ့အချိန်ပေါ့တဘာကတီးနှံလေးတွေကတော်တော်လေးယင်လာပြီးမှဲ့ဝင်းလာပြီးဆိုအဲ့အချိန်မှာဘာဖြစ်တုံးဆိုတော့ခုနတောတွေတောင်တွေတဲ့ နီးတဲ့လေတွေဖြစ်ခဲ့ရင်အဲ့တောတွေတောင်တွေတက်ကသာသမဏေထွက်လာတယ်။သာသမဏေထွက်ပြီးတော့ဒီတဘာတွေကိုဒါစားကြတောက်ကြတာပေါ့ဖြက်စီးကြတာပေါ့လေ။ဒါလူတွေဘက်ကကြည်။အဲ့လိုစားကြတောက်ကြဖြက်စီးကြတဲ့အခါကျတော့ခုနလေပန်းရှင်တွေကမလုပ်ကြတော့ဆိုတော့အဲ့ဒီမှာတခါလေအကောင်ရုပ်တွေနဲ့လူရုပ်ပုံစံလေးတွေလှုပ်ထား။လူရုပ်လူလူလူရုပ်ပုံစံလေးတွေလှုပ်ထားလိုက်လို့ရှိရင်အဲလူရုပ်ပုံတံကိုခုနသားသမီးတွေကတောတဲ့တောင်တွေကထွက်လာတဲ့ကလူရုပ်ပုံတိုင်းမြင်လိုက်မြင်တဲ့အတိုင်းပဲသူကယူလိုက်တာပဲ ဘာမှဟိုစင်ញင်ဆုံးဖြတ်နိုင်တဲ့စွမ်းရည်သူ့မှာမရှိဘူးမရှိတဲ့အတွက်ကြောင့်ခုနလူရုပ်ပုံစံခုနကောက်ရုပ်နဲ့လောက်ထားတဲ့ရုပ်ပုံစံတစ်ခုခုတွေ့လေသူကတကယ်လူလို့ပဲထင်တာတကယ်လူလို့ထင်တဲ့အတွက်ကြောင့်ခုနဒီတဲ့ကိုသူမလာရဲတော့ဘူးပေါ့အဲ့တော့သူကတကယ်အယုတ်ကိုလေသူကတကယ်လူလို့ပဲထင်တာအဲ့လိုပဲတဲ့ဒီတင်ညာရဲ့သဘောကထင်လာတိုင်းသောအာယုံပဲဘာပဲထင်ရင်ပေါ့ထင်လာတဲ့အာယုံအတိုင်းပဲသူကဟိုသူမှတ်သားတယ်ဒါကြောင့်မို့လို့ထင်လာတိုင်းသောအာယုံကသူ့ရဲ့နီးစွာသောအကြောင်းပဲခုနသားသမင်မှာခုနအလူ အမျိုးသားယောက်ျားပဲလို့ဒီလိုထင်လိုက်တာအယုတ်မြင်တဲ့သူထင်မှာပဲလူတယောက်တကယ်မတ်တက်ရက်နေတယ်ဒါလည်းသူလူလို့ထင်မှာပဲအယုတ်ကြီးတစ်ခုကိုမြင်လိုက်တယ်ဒါလူလို့ထင်လိုက်မှာပဲအဲ့လိုပဲအဲ့တော့သူသူ့တန်တန်မှာသာသမင်ငယ်တန်တန်မှာထင်လန်တိုင်းသောဒီအယုတ်ဒီသူ့အတွက်တော့ဒါတင်ညာဖြစ်ဖို့ရန်အကြောင်းပဲအဲ့လိုပဲတဲ့တတ္တဝါတွေမှာလည်းဘယ်အာယုံမဲ့ထင်လိုက်ထင်လိုက်အဲ့ထင်လာတဲ့ယထာဥပတိတဝိတ္တယလို့ခေါ်တယ်ထင်လာတိုင်းတဲ့အာယုံဒီတင်ညက်ခန္ဓာရဲ့နှီးစွာသောအကြောင်းတဲ့ဒါလိုနားလည်ရမှာဖြစ်တယ် အဲ့တော့ဦးဇင်းတို့ပြန်ပြီးတော့ဒီတင်ညက်ခန္ဓာကိုချုပ်ပြောမယ်ဆိုတင်ညက်ခန္ဓာဒီနံပါတ်၄သူက အာယုံကိုမှတ်ခြင်းအာယုံကို အမှတ်ပြုပြီးတည်ခြင်းဒါသဘောရှိတယ်ဒါသူကတဘာဝလက္ခဏာပဲနောက်သူကလုပ်ငန်းကိစ္စကိုပြောပါဆိုရင်လွယ်တာကိုပြောမယ်ဆိုရင်ပစ္စဗိညာဏရတ္တာရှေ့အမှတ်ဖြင့်နောက်ထပ်တည်ခြင်းတဲ့ဒါသူကလုပ်ငန်းကိစ္စနောက်တခါသူ့ကိုညံထဲမှာဆင်ခြင်လိုက်တဲ့အခါဘာဖြစ်လာတော့ ယထာဂဟိတနိမိတ်တဝတိနာအပိနိဝေတာကရဏပြစ္စုပဋ္ဌာနာတဲ့စိတ်ကဆွဲယူထားသည့်အမှတ်နိမိတ်အတိုင်းအာယုံကိုနှလုံးသွင်းခြင်းကိုပြုတတ်သောသဘောတရားလို့ညာထဲမှာရှိရှိထင်မယ်။နောက်သူ့ရဲ့နီးစွာသောအကြောင်းကိုပြောပါဆိုယထာဥပတိတဝိတယပဋ္ဌာနာထင်လာတိုင်းသောအာယုံသည်သူ့ရဲ့နီးစွာသောအကြောင်းတဲ့ဒါတင်ညက်ခန္ဓာရဲ့လက္ခဏာရတ္တပြစ္စုပဋ္ဌာန်ပဋ္ဌာန်ဒါကြောင့်မလို့ယနေ့တို့ဒကာကြီးတွေဒကာမကြီးတွေလည်း ဒီဒိဋ္ဌိဝိတုဒ္ဓိကံပေါ့တဏှတိကနာတမောကနာကိစ္စကနာလို့ခေါ်တဲ့ဒီကနာတွေကိုဖြိုနိုင်ရေးအတွေ့တင်ညက်ခန္ဓာရဲ့လက္ခဏာတတပစ္စုပတ္ထံပဋ္ဌာန်တွေကိုအခုနာယူခဲ့တဲ့အတိုင်းမိမိတို့ဒီလေမိမိတို့ကတန်တန်တမာဒိဋ္ဌိဉာဏ်ပညာနဲ့ဒါထွင်ပေါက်သိမြင်နိုင်သည့်တိုင်အောင်ဒါကြိုးစားအထောက်ပွားများကြဂုံရာတည်းသာဓု T'as de, t'as